Yeah.

Yeah.

Yeah.

Thank you.

you

နေ့သာသနာတော်နှစ်2565နှစ်ကောဇာတက္ကထောင်383ခုနှစ်ဝါကောင်လာကွယ်ဘုန်းကြီးယနေ့မနေ့အားရ9လ2021အဲ့ဒီတော့မှနှစ်မဟာဝိသုဒ္ဓိတိန်တော်ကြီးအတွက်အဲ့ဒီ9နာရီ9မိနစ်တော်များအတွက် ကံအကျိုးပေးခြင်းဆိုတဲ့ဝတ္ထုကိုချီးခံပြီးတော့ပါပဝကအနာရဝိသိရဲ့ဝတ္ထုပေါ့အဲ့ဒါကိုချီးခံပြီးတော့ဟောကြားမယ်ကံရောသမထာဝိပဿနာပါသွားစေတနာမေတ္တာသစ္စာဆိုတဲ့ရာတော်စေတနာမေတ္တာသစ္စာဆိုတဲ့ တရားတော်ဒီကပန်းနေရတော့နိရောဓသစ္စာရောက်အောင်ပွားနိရောဓသစ္စာအတွက်အထောက်ပံ့နေရမေတ္တာတို့စေတနာတို့ဘုံပါကြသစ္စာဆိုပြီးတော့မေတ္တာပို့ကြရအောင်ကာယမိမံတံပတ္တထပရိဇာနာထပုဏ္ဏပုဏ္ဏ ကာယေတဘာဝံဝိတေတဝါနဒုက္ခတန္တံပရိတတိဧတေနသစ္စာဝိစေနဒုက္ခိတာဟွန္တုပါဏိနောဣမံကာယံဤယုတ်ခန္ဓာနာခန္ဓာကိုတံပတထသုံးတကြကုန်လောပုဏ္ဏပုဏ္ဏအဖမံထထပရိဇာနာထပိုင်းခြား၍တိကြကုန်လော့ ကာယယုတ်ခန္ဓာနာခန္ဓာ၌တဘာဝံသဘောတရားတို့ကိုဝိဒိတ်တဝါနပိုင်ပိုင်နိုင်နိုင်သိမြင်နေရှိသောဒုက္ခတန်တန်ဒုက္ခ၏အဆုံးတို့ကရိတ္တတိမဉ္ဇဏ်ဘုံဉဏ်တို့ဖြင့်မျက်မှောက်ပြုရလက်တဧတေနသစ္စာဝိသေနဤသို့နုတံဘောတို့ပြန်၍ဘုံမှန်သောဒေသနာသစ္စာတရားကိုမြတ်စွာဘုရားရလေသောကြောင့် တာတဝိနာတရားချစ်ခင်စိတ်ကောင်းဝိညာဉ်ကိုမောတင်သူရောဉာဏ်နာပရိသပေါင်းတို့နှင့်တဟတကွာပါဏိနောလူရယနာပြာပြာမြမမကျွမ်းကမင်းဟုတ်တော်လုံးတော်မုံသောသနာတတဝါဟုနလူမြတ်မှာဘောင်းများစွာတို့သည်များစွာတောင်းတောင်းလူနတ်မြမတတဝါပေါင်းတို့သည် နိဗ္ဗာန်စဘေယံခတိတို့မှလည်းကင်းငြိမ်းကြကုန်နေဟွန်းသူဖြစ်ကြပါစေကုန်သတည်းနေဒုက္ခဆာဆင်းရဲခတိတို့မှလည်းကင်းငြိမ်းကြကုန်နေဟွန်းသူဖြစ်ကြပါစေကုန်သတည်းအတောကာသမညိုမမိန်တကိုးရှင်၍စိုးရိမ်မနောကြောင်းကြပူရွှင်မှုတွေ့ခြင်းတို့မှလည်းကင်းဝေးကြကုန်နေဟွန်းသူဖြစ်ကြပါစေကုန်သတည်းဟွန်းသူယနေ့ကဆာနိဗ္ဗာန်ရသည်ဘဝတိုင်အောင် စိတ်ရှင်လန်း၍ကြံ့ညာမမချမ်းညာသာသာဖြင့်သူတော်ကောင်းတရားတို့ကိုစတဲ့တဘို့ကျိုးသာပွားများအထုတ်နိုင်ကြပါစေကုန်သတည်းခန္ဓာကိုယ်ကြီးကိုသုံးတတ်ကြ ခန္ဓာကိုယ်ဤသုံးသပ်လို့ရှင်ဉာဏ်ပညာနဲ့သုံးသပ်လို့ရှင်အမှန်တရားတွေပေါ်ထွက်လာမယ်အမှန်တရားတွေသိလာတယ်သုံးသပ်ပါများရင်အမှန်တရားတွေအတိအရှင်းကျက်လာအာဒီခန္ဓာကိုယ်ဤကိုပုဏ္ဏပုဏ္ဏဖန်ပါထထ ပရိဇာနာထပိုင်းခြား၍သိကြကုန်တော့ရှေ့ပိုင်းမှာဝိပဿနာနည်းနည်းပေါ့ပိုင်းပိုင်းခြားကြပိုင်းပိုင်းနိုင်နိုင်သိအောင်လုပ်ပါအဲသုံးတတ်တာရဲ့ပိုင်းပိုင်းခြားခြားသိအောင်လုပ်တာအဲနှစ်ခုကအကြောင်းပေါ့အဲလိုလုပ်လိုက်လို့ရှိရင် အာယေတဘာဝံဥဒိဋ္ဌဝါနဒုက္ခနာနာခန္ဓာတို့ရဲ့သဘောတဘာဝသိလာနိုင်မယ်မှန်တိုင်းသိလာနိုင်မယ်ပေါ့သစ္စာလို့ပြောရင်သစ္စာနဲ့16ချက်ပေါ့ဒါလေးသိ တရားတိကျင်ထားတဲ့သူကတော့16ချက်လုံးဒီပေါ့ရိုးရိုးဒီပါပဲသစ္စာကိစ္စကတဘောဒီသစ္စာညာနဲ့ကိစ္စညာတွေသိရလိမ့်မယ်ဒီတရားတွေဟာဒုက္ခသစ္စာပဲဒီတရားတွေဟာသမုဒယသစ္စာပဲဒီတရားတွေဟာမဂ္ဂသစ္စာဒီတရားတွေဟာနိရောဓသစ္စာပဲမတရားသိရတယ်သစ္စာမြင်ပေါ့ဒုက္ခသစ္စာကိုပိုင်းခြားသိရတယ်သမုဒယသစ္စာကိုပယ်ရတယ်မဂ္ဂသစ္စာကိုပွားအပ်တယ် နိရောဓသစ္စာကိုမျက်မှောက်ပြုအပ်တယ်ကိစ္စကိုသိတာကိစ္စဉာဏ်ပေါ့အဲ့ဒီဉာဏ်ကြီးအစွမ်းကုန်ကုန်သွားတဲ့အခါကျတော့မဉဏ်ပုံဉာဏ်ရတော့ကတဉာဏ်ပေါ့အဲ့လိုသစ္စာဉာဏ်ကိစ္စဉာဏ်ကြီးသိလာလို့ရှိရင်ဒုက္ခတန်တန်ကရိတ္တိကတဉာဏ်ပေါ့မဉဏ်ပုံဉာဏ်နဲ့နိဗ္ဗာန်ကိုမျက်မှောက်ပြုရလိမ့်မယ်အဲ့တော့စာသဘောကြီးပြောတော့ ဒါပေလိုပဲဖြစ်သွားတယ်။ဒါရိုးရိုးလေးအားထုတ်တဲ့သူများဆိုပြောဒီခန္ဓာကိုယ်ကြီးကိုဉာဏ်ပညာနဲ့သုံးသပ်ပါဒိဋ္ဌိတဏှာနဲ့တော့မသုံးသပ်နဲ့ပေါ့ဉာဏ်ပညာနဲ့သုံးသပ်ပါဆိုဒိဋ္ဌိတဏှာနဲ့မသုံးသပ်နဲ့ဒိဋ္ဌိဆိုတာငါပေါ့ငါဒီလိုကြားမိမှတဏှာဆိုတာဒါလည်းပါတယ်ခင်ဗျာမင်းများကောင်းတယ်အဲ့ဒါမသုံးသပ်နဲ့ ဉာဏ်ပညာနဲ့သုံးသပ်မယ်ဆိုရင်ဒီခန္ဓာကိုယ်ကြီးမှာိုယ်တဲ့ဒုက္ခတွေရှိတယ်နာတဲ့ဒုက္ခတွေရှိတယ်သိတဲ့ဒုက္ခတွေရှိတယ်ကိုယ်ရအောင်မနာရအောင်မသိရအောင်ဒါပညာနဲ့ပတ်သက်တဲ့ဒုက္ခတွေပညာနဲ့ပတ်သက်တဲ့ဒုက္ခကိုလည်းပယ်လို့မရဒီဒုက္ခတွေကိုသိပြီးတာဝန်ကဉာဏ်ကြီးအားကောင်းတော့မှ ပရမဒုက္ခလို့ခေါ်တဲ့သင်္ခါရဒုက္ခကိုရောက်သွားနိုင်အဲ့ဒါလောရာကနေခက်ရလို့ဆိုတဲ့အတိုင်းမြတ်စွာဘုရားဆုံးမတဲ့နေရာမှာအတုမရှိကျွမ်းကျင်တော့လောရာကနေခက်ရလို့ဘိုးနေတာပဂရိမျက်စိနဲ့မြင်နိုင်တာနာတာလည်းပဂရိမျက်စိနဲ့မြင်နိုင်တာပဲ ဒီလိုမျိုးပါခံစားပြီးတော့ဒေတာတွေလည်းပဲပဂရိမျက်စိနဲ့မြင်နိုင်တာပဲဒါတော့မခက်ပါဘူးဘုဘကသုံးတတ်ဖို့ပဲအရေးကြီးတယ်ဒါဓမ္မမိဇနာနာတိတော်ဒီပိဏပစ္စဝကိတပါဆိုတဲ့အတိုင်းဝေယဝမနာယဝမတိယဝမဝေယဝမနာယဝမတိယဝမအမိခန္ဓာမှာဥဒေဒုက္ခတွေရှိတယ်နာတဲ့ဒုက္ခတွေရှိတယ်ဒေတဲ့ဒုက္ခတွေရှိတယ် အဲ့ဒါသုံးသပ်ပါကျမ်းအဲ့လိုသုံးသပ်ပြီးတဲ့အခါကျတော့ဥနာတိဒုက္ခတွေမှာလွတ်ချင်တဲ့စိတ်တွေပေါ်လာအဲလွတ်မြောက်ဖို့ဆိုလို့ရှိရင်ဥနာပုဏ္ဏပရိဇာနာထပုဏ္ဏပုဏ္ဏပမထထပိုင်းခြားပြီးသိအောင်လို့ဘာဝနာလို့ပြောရင်တော့ဘာဟုတာဘဟုတိတ္တ ချိန်ဖန်များစွာပွားများအထုတ်ပါကာယဝေဒနာ စိတ်ဓမ္မပေါ့ပုံမူရထင်ရှားတာလေးဟောရင်ကောင်းတဲ့ပိပိနဲ့တွေ့ကြရင်တွေ့ရင်တွေ့တယ်ဣရိယာပဋ္ဌာဆိုရင်လည်းထိုင်နေထိတယ်ထိုင်နေထိတယ်တေးစိတ်အမှုရာဆိုပြုတယ်ဆန်တယ်ကြွတယ်ဆန်တယ်ချတယ်ထိုင်မှတ်တာ ဉာဏ်ရှောင်မှတ်တာတိတိမူမြာမှတ်တာကျေးဇူးတော်ရှင်မဆရာတော်ဖျားရင်ညွှန်ကြားတဲ့အတိုင်းရှုမှတ်ပွားများမှုအမှန်ထထခုနပုဏအဝိဒဘဟုတတာကျိန်ဖန်များစွာအဲ့ညာပုံညာမရမချင်းပေါ့အနေရဘယ်နှလားတတ်မှလို့မရအင်းဒီရှင်းကျက် တတိတွေအားကောင်းပြီးတော့မဉ္ဇဉ်ပုံဉဏ်ရသည့်အထိချိန်ဖန်များစွာကျိုးစားပွားများအားထုတ်ပါအာယနုပဒနာကိုမြင်ရဖြစ်တိုင်းမှာမှန်စွာရှုရမည်ခန္ဓာမူရဖြစ်တိုင်းမှာမှန်စွာရှုရမည်အဲဒါဝေဒနာနုပဒနာစိတ်မူရဖြစ်တိုင်းမှာမှန်စွာရှုရမည်စိတ်ဓာတ်နုပဒနာသဘောထူရထင်ရှားလာမှန်စွာရှုရမည် ဓမ္မာနုပဒနာကာယဝိဒနာစိတ်ဓမ္မနိဗ္ဗာန်၄ပါးပေါ်ရပေါ်ရထင်ရှားရထင်ရှားရ၄ပါးဆိုပေမဲ့လို့ပေါ်တာတော့တစ်ခါမှတစ်ခုပါပဲကာယထင်ရှားလိုက်တစ်ခါလေဝိဒနာထင်ရှားလိုက်တစ်ခါလေစိတ်ကထင်ရှားလိုက်အဲဒီအဲ့တော့ဘောတရားတွေကထင်ရှားလိုက်အဲပေါ်ရပေါ်ရထင်ရှားရထင်ရှားရရှုမှတ်၄ပါးသလုံးပါသွားတော့ ဒါပဲနဲ့လို့မိမိပို့ပြီးတော့သဘောကျတယ်ဝိပဿနာမှာများများရှုမှတ်ပေါ့ထင်ရှားရထင်ရှားရရှုမှတ်ပြီးနေလို့ကြောင်းနဲ့ကြောင်းမတူဘူးပေါ့ကာယများများပေါ်တဲ့လူလည်းကာယမှတ်ဝေဒနာများများပေါ်ရင်ဝေဒနာမှတ်ပေါ့တရားသဘောကတော့ကာယရှုမှတ်ပါများရင်တော့ဝေဒနာပေါ်လာဝေဒနာကြမ်းစားတွေတိုင်းခံနိုင်လာပြီဆိုစိတ်သဘောတွေသိတာရှုမှတ်နိုင် အဲ့စိတ်သဘောတွေရှုရင်းမှန်ရဲ့စိတ်ကလေးငြိမ်းလာတော့ဓမ္မယုံဆိုတဲ့သဘောတရားတွေဘောလာတာပါပဲစာလူကတော့ခန္ဓာတော်ဒီလိုနာနာပါတော့စေခုနပါဘောတရားတွေပါပဲဒီလိုလေးပြောရဲ့အဲ့သဘောတရားတွေနာကြတာနာစားတာတွေရှုမှန်ဓမ္မနုပဒနာဖြစ်သွားတယ်အဲ့ဒါတွေကိုအမှန်ထထရှုမှတ်ပွားများပါ လောက်ရမယ်အလုပ်ပေါ်ရောဘုရားတေကိုသုံးသပ်ပါသတိပဋ္ဌာန်၄ပါးကိုအမှန်ထပ်ထပ်ရှုမှတ်ပွားများပါရောက်နေတယောက်တော့မတူးပေါ့ဝိပဿနာတရားတွေကအများကြီးပဲအင်တာနက်မှာအောင်ညာတော်အဖြစ်သိနေပါသတိလေးကတ်ထားပါညာတွေကများတယ်ကိုကြိုက်ကကိုလို့ပေါ့ ဒီလေးလို့ရှင်မာသီဆရာတော်ဘုရားကြီးမိရတော့တတိလေးကတ်ထားရုံနဲ့မရဘူးအရင်ချက်တည်းတတိကကတ်လို့မရအောင်ပြောရတော့ပြောလို့ရတာသိနေကတ်နေတကယ်တကယ်ကြတော့မရပါဘူးစိတ်ကူးရင်နားတင်းတင်းရင်းရင်းကိုမှတ်မှတန်ခါတော့ကြတင်းတင်းရင်းရင်းကိုမှတ်ပေါင်းနေပေါင်းနေပေါင်းနေပိနေပိနေပိနေအမျက်ရှိတဲ့မြင်လိုက်မြင်နေမြင်နေကြားလိုက်နေကြားတယ်ကြားတယ် အဲ့ဒါရင်ရှင်နဲ့ထိုင်နေထိတယ်ထိုင်နေထိတယ်နာရင်လည်းနာတယ်နာတယ်နာတယ်နာတယ်မှတ်တဲ့တတိနဲ့တွဲသွားမှတ်တာတင်ညာတင်ညာခန္ဓာတတိကတော့သင်္ခါရခန္ဓာဒီခန္ဓာ၄ပါးဉာဏ်ခန္ဓာ၄ပါးလည်းတွဲလိုက်သွားတာရုပ်မှလည်းတစ်ထပ်ကြီး၄ပါးတွဲလိုက်သွားတယ်မှတ်တယ်ဆိုရင်တတိလည်းပါတာအောင်မိတယ်အမှားရတယ်သူပြောတာ ယ်လွတ်တဲ့အခါကျတတိဆိုတာဆူဆိုင်တဲ့သဘောပေါ်ရအာယုံကိုဆူဆိုင်တာအပေါ်ရန်လေးရှံပြီးတော့အမိနာမလေးကိုသိုးနေတာဟောင်းနေပင်သုံးဖို့ဝင်နေထွက်တယ်။အဲဒီအချိန်နာမည်လေးမှတ်တာနာမည်ကဩဟာရနာမပညာတိစာပိုင်းမှာတော့ပညာတိကိုပယ်လို့မရသေးပါဘူးတွေ့တာပဲအဲဒီဒီမှာခါးနေ နောက်ကြားလာတဲ့အခါကျတော့ကျင့်ရကိုဖောက်ပရမယောပရမဆိုတဲ့သဘောတွေပါဒါလိုပြောတော့ယုတ်ပြင်နေခန္ဓာတွေအာယတနာတွေဓာတ်တွေပြောတာတကယ်အားထုတ်တဲ့အခါကျတော့ခန္ဓာတွေဓာတ်တွေခန္ဓာကိုယ်ကအော်တာမဟုတ်ပါဘူးသဘောတွေတာကိုယ်ရဲ့သဘောလေးတွေအေးတဲ့သဘောလေးတွေနားတဲ့သဘောလေးတွေကျင်တဲ့သဘောလေးတွေကြိုက်တဲ့သဘောလေးတွေအဲ့တော့ပရိယတိစာပင်နဲ့တင်လိုက်တော့ဒါခန္ဓာ ဒါလို့အာယတနာလို့ခေါ်တယ်ဒါတဒါသစ္စာလုံးလုံးပဲခေါ်တာပဲဝေဒနာတို့ပညာတို့သင်္ခါရတို့ဝိညာဉ်ချိမတ်တဲ့ယောဂီကတော့သဘောပဲတွေ့ဒီသဘောတွေအေးတဲ့သဘောတွေငါတဲ့သဘောတွေကြိုက်တဲ့သဘောတွေတောင့်တဲ့သဘောတွေတင်းတဲ့သဘောတွေမြင်တဲ့သဘောတွေကြားတဲ့သဘောတွေလိုချင်တဲ့သဘောတွေစိတ်ဆိုးတဲ့သဘောတွေပြီးတဲ့သဘောတွေဟောထွေလာအပ္ပါများတော့ဒီနေ့ရှင်းလာ သမခန္ဓာကတော့ရှုပ်ထွေးတာစိတ်ကူးတွေရတဲ့အမျိုးမျိုးဝင်စိတ်ရှိဆွဲတာတဲခံရုံရုံကြည်ကြည်နဲ့တဲခံရှုမှတ်ပေါ်လာတာရဲ့ပတ်ချလိုက်တာရဲ့ပျောက်သွားတာကန့်လိုက်ကန့်လိုက်ကန့်လိုက်ကန့်လိုက်ချင်းချပထမတော့ပေါ်တဲ့အာယုံတော့ပဲပျောက်သွားတာသိနောက်ကြတော့အဲပေါ်တဲ့အာယုံကိုမှတ်တယ်မှတ်စိတ်ကလေးပါပျောက် အဲ့ကြောက်သွားတာကိုထပ်တည်တဲ့စိတ်ကလေးရှိသေးတယ်ထားပါတော့စာပိုင်းကတော့မှတ်နေပြီးကြပါပဲအဲ့လိုထင်းထင်းရှားရှားလေးဒီအာယုံနဲ့ဖြစ်ပေါ်လာပုံတွေပျောက်သွားပုံတွေမှတ်စိတ်ရဖြစ်မှတ်လိုက်တာတွေပျောက်သွားတာတွဲလိုက်တွဲလိုက်တွဲလိုက်တွဲလိုက်တွဲလိုက်ပေါ်လာလိုက်မှတ်ချလိုက်ပျောက်သွားလိုက်ပေါ်လာလိုက်မှတ်ချလိုက်ပျောက်သွားလိုက်ပေါ်လာတွေကလည်းအမျိုးမျိုးပေါ်လာ တတိအားကောင်းတော့အဲအမျိုးမျိုးအကုန်လိုက်မှန်အော်ရမြန်တော့မှတ်တာလည်းမြန်တယ်အပိတွေလည်းတိုးတိုးတိုးတိုးဘောဘွယ်ရာရာပြန်မပြောတတ်တော့လည်းပဲတကယ်အားထုတ်တဲ့ယောဂီဟာခန္ဓာသဘောနည်းနည်းရှိုင်းရှိုင်းသိနည်းနည်းရှိုင်းရှိုင်းတကယ်သိရဆိုတာရုပ်ဉာဏ်တွေကိုတကယ်သိသွားတယ်ပြောဆိုနေတာတော့ဓမ္မိမပုဂ္ဂိုလ်တ attva ကောင်းတာခြေလက်ပေါ့ လူကပြောပြောရင်ထဲမှာသိတာကတော့ဖောက်ပြန်တဲ့သဘောနဲ့သိတဲ့သဘောဒါပဲဖောက်ပြန်တဲ့သဘောကလည်းမျိုးမျိုးဖောက်ပြန်နေတာဘာလဲပြောလဲပြောလိုက်ရသိတဲ့သဘောကလည်းအကုန်လိုက်သိနေတာပဲအဲဖောက်ပြန်တဲ့သဘောသိတဲ့သဘောရောမှတ်တဲ့သဘောရောပုံကြောင်းကြောင်းကြောင်းကြောင်းပြည့်ပြည့်နေတာပဲသူများပြောလို့ခေါင်းညင်ရတဲ့သဘောမဟုတ်ပိုင်ပိုင်နိုင်နိုင်သိတယ် အာယေတဘာဝဘုဒိတဝါနယုတ်ဉာဏ်ရဲ့သဘောကိုတကယ်သိမြင်လာလို့ရှိရင်ဟောဆိုတာပရမတ်ကိုပြောတာနာမည်တွေအကောင်းထဲတွေပုံတန်တာနေမဟုတ်မာရီကောင်းလာတဲ့ခြားကြဟောလာတာလည်းသဘောပဲမှတ်တာလည်းသဘောပဲငါလည်းပေါ့သူလည်းပေါ့သူလည်းပေါ့မိမလည်းပေါ့အဲ့သဘောတရားတွေ ပျောက်ပျောက်ပျောက်ပျောက်သွားတာပိုင်မနေနေမြင်လာတဲ့အခါပြောတာဘုဒ္ဓတော်နာသဘောတွေရောအဲ့သဘောတွေကိုမှတ်မှန်နေလဲမှတ်သိစိတ်ရောနှမျိုးသလုံးပျောက်ပျောက်ပြက်ပြက်သွားတဲ့သဘောတွေအဲ့တော့လက္ခဏာနဲ့ပြောရင်အလိစ္ဆဒုက္ခအနတ္တအကုန်ပါသွားတာအဲ့သဘောတွေပိုင်းပိုင်းနိုင်နိုင်သိလာလို့ရှိရင်တဲ့ဒုက္ခတန်တံသရိတတိ ဒုက္ခရဲ့အဆုံးဒုက္ခရဲ့အဆုံးအနိယာမြင်ချစ်ပြည့်ရဲ့အဆုံးရှုခံရှုဉာဏ်တို့ရဲ့အဆုံးမတ်တိစိတ်ရဲ့အဆုံးမတ်တိလိုက်တဲ့အခါပျောက်သွားပြက်သွားတော့နောက်စိတ်ကထပ်တည်နေတယ်မညာပူညာမရသေးမညာပူညာရရင်အဲ့ဒီစိတ်ကပျောက်ထွက်သွားဒုက္ခတန်တန်ကရိတ္တိ ဒုက္ခရဲ့အဆုံးဖြစ်တဲ့မညာပုံညာနိဗ္ဗာန်မညာပုံညာတို့မညာပုံညာတို့ဖြင့်အဲ့ဒီအဆုံးကိုမြင်ရပါလိမ့်မယ်မညာပုံညာနဲ့နိဗ္ဗာန်ကိုမြင်ရပါနိဗ္ဗာန်ဆိုတာဒါကိုအဲ့လိုသိပါလိမ့်မယ်ဒီကတာဟာနိဗ္ဗာန်ရောက်ကြောင်းပါခာယမိမံတမ္ပတထပရိစ္ဆာနာထပုဏ္ဏပုဏ္ဏ ကာယေတဘာဝဝိကိတဝါနဒုက္ခတန္တံကရိတတိအကြာဖြစ်ပေါ့ဒီမှာကာယယုတ်ခန္ဓာနာခန္ဓာကိုတံပတ္တထသုတ်တကြကုန်သောခန္ဓာကိုယ်ကြီးကိုဘုနာတိဒုက္ခတွေမြင်အောင်သုံးသပ်ပါဘုနာဘုနာဖမ္မထထပရိဇာနာထပိုင်းခြား၍တိကြကုန်သောပိုင်းပိုင်းခြားကြ ဒုက္ခသစ္စာကိုပိုင်းပိုင်းခြားကြပိုင်းပိုင်းနိုင်နိုင်သိအောင်လုပ်အဲလိုပိုင်းပိုင်းနိုင်နိုင်သိဖို့အတွက်ပုံနာပုံနာဖာမှန်ထက်ထရှိမှပဲစိတ်ကူးရင်ရေးလေစိတ်ကူးရင်လို့မရဘူးတွေးဆွေးတယ်လို့မရဘူးဖာမှန်ထက်ထရှိမှပဲကြပရိဇာနာထပုဏ္ဏပုဏ္ဏကာယေတဘာဝဝိတိတဝါနဒုက္ခနာနာခန္ဓာတို့ရဲ့ သဘောတရားဝိထိတ်တဝါနာပိုင်းပိုင်းနိုင်နိုင်သိမြင်နေရှိတော့ဘောတရားတွေจิตတွေအပြက်တွေဖြစ်တွေပြောက်အပြက်တွေจิตတွေပြက်တွေအပြက်တွေအဲ့ဒီအပြက်တွေကနေပြီးတော့ပြက်လုံးမကပြက်လုံးအားကြီးတဲ့အခါကျတိတိကလေးပဲကျန်တာရှိတယ်အဲ့ဒီတိတိကလေးပါပျောက်သွားတဲ့နေရာကိုရောက်နေတယ်ဒုက္ခတန်တန်ကရိတ္တိ ဒုက္ခတဏ္ဍဒုက္ခဤအဆုံးလို့ဖြစ်ပြဤအဆုံးလို့ရှုကံရှုဉာဏ်တို့ဤအဆုံးလို့ရှုတရားအာယုရှုသိစိတ်အာလုံးတို့ဤအဆုံးလို့ကရိတ္တိမဉ္ဇဉ်ပုံဉ္ဇဉ်တို့ဖြင့်မျက်မှောက်ပြုရလက်တဧတိနာသစ္စာဝိစေနာဤသစ္စာတကားကြောင့်ပါမီနောများစွာတောင်းတောင်းတတဝအပေါင်းတို့သည်ဘာဘာသာ ဒုက္ခရောက်နေတဲ့တတ္တဝါမှန်အမြအနန္တတို့သည်ဒိဒုက္ခဆင်းရဲဒုက္ခမှာကျင်းလို့ကြတော်မူဟွန်းတို့ဖြစ်ကြပါစေကုန်သတည်းအသောကသာဆိုရင်ကုဆွေမှုကြွေးခြင်းတို့မှာလည်းပဲလွမြောက်ကြတော်မူဟွန်းတို့ဖြစ်ကြပါစေကုန်သတည်းနိဗ္ဗယဘေးရန်ခတ်သိမ်းတို့မှာလည်းပဲကျင်းကျင်းကြတော်မူဟွန်းတို့ဖြစ်ကြပါစေကုန်သတည်း ဒုက္ခိတာကိုရောစိတ်ပါနှဖျားဘေးပါဈာမချမ်းသာကြကုန်၏ဟွန်းတို့ဖြစ်ကြပါစေကုန်သည်ဒုက္ခိတာမေမြပူဉဏ်ရွရပြီးတော့ခဲ့တယ်အလွန်အလွန်ချမ်းသာတဲ့လက်ချမ်းသာမှုကိုချမ်းသာနိဗ္ဗာန်ချမ်းသာတော့ကိုကိုယ်ဒီကိုယ်ကဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်း ညာတပိန်တထေးကြီးကဒီလိုအကြောင်းကြီးဆောက်ဖို့အတွက်ဇေတုံဥဝင်ကြီးကိုဝယ်တာ18ကတိเจ้าကြီးဆောက်တာက18ကတိအဲเจ้าရေသက်ချပွဲမှာအမျိုးမျိုးထူတန်းတာက18ကတိအော်လိုက်တော့54ကတိเจ้าကြီးဆောက်ဒီလေးကိုသုံးမှာ သွားတယ်တစ်ခါတလေနှစ်ခါပေါ့အနည်းဆုံးတစ်ခါတော့ဒီတိုင်းလိုသွားပြီလည်းပိုင်းမှာသဘောနဲ့ခဲဝင်ဆောစားပြီးတဲ့အခါကျတော့ရှင်ထောပတ်နည်းနည်းကြမ်းအခါကျတော့နန္နာတို့ကိုယ်တွေပန်းမှန်ပြီပေါ့ရတရားတန်အောင်အမတန်ချီးမူတယ်တရားနာထားတော့သောတာပန်ဖြစ်သောတာပန်ဖြစ်နေတော့တရားဟာအကောင်း မြတ်စွာဘုရားတရားတော်တွေနာတော့ဟိုအားကောင်းတာပေါ့သူတို့ဟောင်းနေနဲ့ပေါင်းသိရသူတို့ကောင်းတရားတွေနာကြတော့ပေါက်လာတွေကထွားထွားကြိုင်ကြိုင်ပေါက်လာလဲတက်ပင်လေဥယျာဉ်မှုကတေချာပြုစုလိုက်ပို့ပြီးတော့ထွားကြိုင်အတိတ်တွေဘောရတွေကသူ့ရဲ့ကုသိုလ်ကောင်းမြောက်စေတနာသနာတရားတွေအားကောင်းတဲ့နာတပင်တစ်သေးကြီးရ မြတ်စွာဘုရားရဲ့တရားတော်တွေသံဃာတော်ရှင်မြတ်တွေရဲ့တရားတော်တွေနာကြဒါတရားထုတ်ထရောက်အဲဒါမလို့နေ့တိုင်းနေ့တိုင်းသံဃာအပါ2000ဆုံးကတ်နေ့တိုင်းကတ်တနေ့လို့မဟုတ်နေ့တိုင်းဒါမင်းသူနဲ့မိတ္တခါတော့မိတ္တခါဒုက္ခမောနဲ့တူအနာတပိန်ရလည်းသူဇနီးနဲ့နာတပိန်တို့ဇနီးမောင်နှမအနာတပိန်ရထင်ရှား ဝိတာခါတို့ဇနီးမောင်နှမဝိတာခါအထင်ရှားသူတို့နှုတ်ကတော့တမျိုးလုံးတာဝတိတမျိုးလုံးလှက်ပါလူတန်းနေမှာ လိုက်ပြီးတော့ဆောင်းမဲ့ပေးရတန်ဃာတော်ရှင်မြတ်ကြီးရဲ့လူဆန္ဒညာသောအဖြစ်သိကြတန်ဃာတော်နဲ့ရှင်းပြီးတော့နေရာထိုင်ခင်းခင်မုံတွေဆက်ဆံမုံတွေအကုန်ကျွမ်းကျင်ဒီလိုလေရေစစ်ကလေးပါလေးနဲ့စစ်ပြီးတိုက်မသိရင်လောက်တတ်ဖို့ပေါ့ ဒီစစ်စစ်ခါလေးနဲ့ဘုံကအများသောဖြင့်တပိတ်နဲ့ဖုံးပေးကြတာညတာရုံတော့ဖြစ်တာရှိတယ်အဲနောက်ပြီးတော့မြတ်စွာဘုရားအလေကတရားဘက်ကရှင်သာတိဘုရားဘုရားဘက်ကရှင်မမောဘုရားဘုရားအာနန္ဒစာကြီးကနေရာထိုင်ရင်းနဲ့ကျွမ်းကျန်တဲ့တာယမနာမြတ်သုံးပါးတို့နဲ့အမြဲတမ်းထိပ်ပြီးဆက်ဆံနေတန်ခါတော်ရဲ့အဆန္ဒကိုကျွမ်းကျင်နေပေါင်းဝင်နေတဲ့ဆက်ဆံရေးကပြည်တယ်တော့ အလှူတိုင်းအလှူတိုင်းမှာသူတို့ပြန်ဖိတ်ကြ။ဒါတွင်လည်းဝိဒါခါပါမှအဲ့ရရှိပါ။ခြေကားတိုင်းနဲ့အဲ့လိုတမျိုးလုံးကဘိုလ်လူအားလည်းဖိတ်ဘိုလ်လူအားလည်းဖိတ်။နာတွင်တည်းကြီးလက်အိမ်မှာသူတို့ကကြာနာမလုံးနဲ့သမီးကြီးကိုရွှဲထား။ဝိဒါခါလည်းမိမလေးရွှဲထား။အဲ့ဒီနေ့တိုင်းကျိုးလာတဲ့အခါစီပွားရေးတွေမလုပ်ဖြစ်ဘူး။အဲ့ဒီချိန်ခါမှာ ကန္နာမှာမြုပ်ထားတဲ့၁၈ကလေးရတယ်ကံပြူလို့ယူရပါချင်းငါထားတဲ့၁၈ကလေးရလည်းပဲနာဂပင်ကြီးကြီးသဘောကောင်းတော့ပြန်မပေးကြအဲ့ဒါနဲ့ပဲဇီဝအေးတွေအားနဲ့လာတော့အောင်းမောင်းမုံမလူကျင်ပင်နဲ့လို့မလူနိုင်တပွဲတပွဲဘုံနေဇီဝအနာရောရှင်မြတ်တွေတော့ဘောင်းအောင်ဇီဝတော့ကျန်တဲ့လူတွေဘုံရောရာတွေအကုန်လုံးစကောင်းကောင်းမုံမဲ့လူတွေ ငွေအားတွေကလျှော့သွားတယ်။ကောင်းကောင်းမလုပ်နိုင်ဘူးပေါ့။အဲဒါနဲ့တပည့်ကြီးကလည်းနည်းနည်းစိတ်အားငယ်တာ။မြတ်စွာဘုရားသိတော်မူတော့အဲဒါတပည့်ကြီးဘာမှစိတ်အားငယ်စရာမလိုဘူး။သင်တို့ရတာအရိယာပုဂ္ဂိုလ်ရှေ့အောင်ကိုလူနေရအမတန်ဖိုးတန်တဲ့အရိယာသူတော်ကောင်းတွေကိုလှူရတာ အဲ့ဒီဖြစ်စေများသည်ဖြစ်စေကောင်းသည်ဖြစ်စေအကောင်းသည်ဖြစ်စေအကုန်လုံးဘုဒ္ဓနာရှိတဲ့ဝေလာမတုတ်တန်ကြီးကိုပြန်ဟောပြအဖေအလောင်းတော်ဝေလာမပုံနာဖြစ်စဉ်အခါတော့သဘုဒ္ဓိတ်တချွန်းလုံးပုဂ္ဂနာချင်းဆက်ဆက်ကျန်တဲ့သူတွေအကုန်လုံးမိဂုတ်တိတ်မှာပဲလာစားကြသမင်းဟင်းနဲ့မကအဝတ်အထည်လေးစောင်းလေးခြံောင်းလေးအိယာလေး နွားတွေရွှေငွေတွေအကုန်ပါတယ်အများကြီးပဲဗလမသုတ်တန်ကြီးအကြီးအရှိပေါ့အဲ့ဒီလို အကြီးအကျယ်ဆိုတော့လည်းပဲအလှကပုံကိုယ်တွေထဲမှာသရဏဂုံသီလရှိတဲ့တယောက်မှပါအခုတန်တထေကြီးရဲ့အကျိုးမှာသရဏဂုံသီလရှိတဲ့သူတွေအများကြီးပဲဘုရားအဆရှိတယ်ယဟန္တာရှင်မြတ်ကြီးတွေလည်းပါတယ် အရိယာပုဂ္ဂိုလ်ရှစ်ယောက်ကိုသူရတယ်အမတန်ချိုးများတယ်အာမအားငယ်စရာမလိုဘူးမြတ်စွာဘုရားတရားဟောအပ်ပြီအဲဒီစီဥစ္စာနည်းသွားတော့လည်းအရှုကိုမရက်ပြဆက်ယူနေတာအဲ့တော့နာသပိန်တထေကြီးရဲ့ခြံရိုးမှာစောင့်နေတဲ့နတ်ကမြတ်စွာဘုရားနဲ့တန်ခါတော်အရှင်မြတ်ကြီးကြွလာလို့ရှိရင်ပုံမှန်နေလို့မရဘူး မြင့်မြတ်တဲ့ဒါဟာတွေတွေ့တော့သူအောက်ရှင်နေရတယ်ခလေးတွေပါပေါ်ပြီးအောက်ရှင်နေဟောလောကမှာမမြင်အပ်တဲ့ဓာတ်တွေလူတွေနဲ့ဆက်နေတာဒါလေးတွေကဓမ္မပရတို့950လို့မှအများကြီးပဲမြတ်စွာဘုရားကိုယ်တိုင်ပေါ်ခဲ့တာတွေတကယ်ဖြစ်ခဲ့တာမမြင်ရတော့လည်းရှိတယ်ရုပ်ကစိုးဆိုတာတစ်ပယ်မှာရှိသူတို့ပုံမိတ်မှလည်းသူတို့နေကြတာအဲ့တော့အိမ်ထဲမှာလည်းကြည့်ပါလားခြံကြီးမှာစောင့် ယနေ့မှစအောင်လည်းမြတ်ကချက်အပေါ်မှာမုတ်မှာပုံမှန်တက်နေလို့မရဘုရားရဟန္တာတွေကြွလာအောက်ချင်းခလေးလေးတွေလည်းဆွဲလာဒါပေမဲ့လက်တွေမှာလည်းပဲလူတွေလိုပဲငငယ်လေးကနေကြီးတဲ့နတ်တွေလည်းရှိတာဘွားကလည်းဖြစ်တဲ့နတ်တွေလည်းရှိတယ်ငငယ်ရကနေကြီးရတဲ့နတ်တွေလည်းရှိတယ်ဘိုးသေးတဲ့နတ်တွေဖြစ်မှာဘွားကလည်းဖြစ်တဲ့နတ်တွေကတော့တခါလဲ16နှစ်ရွယ်20ရွယ်တန်းဖြစ် ခုကြတော့ကလေးလေးတွေကိုလက်ဆွဲပြီးအောင်ဆင်းရမေတ္တာသုံးပါနဲ့အနိပါဒအဲသူကယရဏသုံးပါမကြည့်လို့ဒီလောက်ဘုရားယဟန္တာကြီးနေ့တိုင်းကြွနေ့တိုင်းတရားဟောတရားမနာအဲ့ဒါလောကအဟောလို့ကောခုနဲ့တစ်ဆက်တည်းနေ့တိုင်းဟောနေ့တိုင်းတရားတွေပြဒါမနာနဲ့ဘာလို့လဲ အဲ့ဒီလိုပဲတချို့ယူမျိုးတွေပါတယ်ဆိုလည်းပဲတချို့ပိတ်တယ်တချို့ကတော့ကြားဘူးကြားတချို့ကဝါသနာမပါတာလူ့ဘဝတွေကဝါသနာပါမှာကိုယ်ပါဝင်နေမှာတရားဖို့ရရှိတယ်ညရီဝေးနေတယ်ဒါလို့ပေါ်မှာမမြင်ဘူးဒီနာကြည့်ပါရဟန္တာတွေပြုကြတာဒါလို့ခေါ်ရှင်နာအများကြီးတယ်ဒါလို့လည်းမခေါ်တဲ့အပြင်ဘုရားရဟန္တာမလိုလားဘူးသူခဏခဏအောက်ဆင်းနေရတယ် ပြောရလို့ဒီညမှာဉာဏ်ပညာသွင်းရမယ်နော်တရားမလိလာလို့ရှိရင်တကယ်လုံးကြီးတော့6ပါးနဲ့ကြွတယ်ဘုရားယဟန်နာမကြည်ညိုနိုင်ဘူးဘုသူငါဒီဘုရားကိုမတွေ့ဘူးဆိုလေတရားသဘောနဲ့မှန်းပြီးကြည်ညိုနေရကြည်ညိုလို့မဟုတ်ဘူးတို့မှမျက်စိအကတိမျက်စိနဲ့သင်္ချာချာမြင်နေတယ် တရားလည်းမြင်ရတယ်ဟန်တာတွေလည်းမြင်ရတယ်တရားတွေလည်းဟောတယ်ကြားအဲ့ဒါကိုမကြည့်လို့လည်းဘယ်လိုလားဝိဇ္ဇာတဏှာကိုမြင်သိတယ်လို့ပြောတယ်ယောဂီအဲတရားကိုမလိလာလို့ရှင်လူမပြောတဲ့တကိုးကြည့်တဲ့နတ်တော်မှတဏှာသုံးပါးကိုမကြည့်ညိုနိုင်ဘူးအဲရိုးရိုးလူဆိုတော့ပုံမဆိုးဘူးလားဆိုးပါဘူးအေးအဲ့ဒါသိဖို့ပဲအဲ့ဒါဉာဏ်ပညာပဲအဲ့ဒါဉာဏ်ပညာ ဘုရားဘာသာအမိပဲခန္ဓာခန္ဓာတဏှာသုံးပါးကိုမရှိတတ်ဘူးတရားမနာဘူးဆိုရင်အဲ့ဒီလိုဖြစ်မှာအာတိဖာကျောင်းတွေမှာရှိကြတာပဲကျောင်းရင်ကျောင်းသားတွေအများကြီးရှိကြတယ်ဖာတိဖာသားတွေအများကြီးနေဖာတိဖာသားတွေတဏှာသုံးပါးဘက်မှာစိတ်ဝင်စားကိလေသာဘက်ပဲစိတ်ဝင်စားဒါလေးတွေသတိထားဖို့နော်ရော် တို့တရားနာတာအဲ့ရပညာယူရမှာဇလန်းလေးကကိုယ့်ဘက်ကိုစာအုပ်ဖတ်ကြည့်လဲရတယ်စာအုပ်တွေအများကြီးမထုတ်တာအာမအဖေရမှုစာအုပ်ပဲဖတ်လိုက်ရတယ်အဲစာအုပ်ထဲမှာမပါတဲ့ဒိဋ္ဌာယထဘာဝဋ္ဌနောက်ထပ်မှာဇလန်းလောက်ပဲပါအဲ့ဒီကနှိုက်ရအောင်ဩပောပောဆာသနေလို့ရှိရင်တရားတရားတွေခန်း6ပါ ရတရားချမ်းချောက်တဲ့ဗေဒနာသုံးပါးပြစ်မှားတဲ့စိတ်တွေပေါ်လာငါဘာဖြစ်လို့နတ်ဖြစ်တယ်လဲပြန်တွေးကြည့်တာကုသိုလ်ကောင်းမှုကြောင့်ဖြစ်တာမှာအဲ့ဒါနားမလဲတော့တက်တော်ထင်ရှားမြတ်စွာဘုရားကြွတာမလိုပါဘူးဖြစ်ရအဲ့ဒါနဲ့ပဲစီဘဥစ္စာတွေနာရဝိန္ဒေကြီးနေပါသွားချမ်းသာနေတော့ကတော့ ပြောလို့ဆိုလို့ရမှာမဟုတ်ဘူးအခုဆင်းရဲရင်တော့ငါပြောရင်နားထောင်မှာပဲဆိုအဲ့ဒီနောက်ကတန်ကောင်ရင်ချိန်ခါကြတော့နာဂဝေသတိကြီးရဲ့အိတ်ခမ်းနဲ့ဝင်လာကောင်းမယ်ရနေပေါ့ရောင်းပါလိမ့်မယ်အတင်ဘယ်သူလဲအင်းချန်မျိုးမှာစောင်းနေတတ်ပဲဘာကိစ္စရှိလို့လဲအဲ့ဘောဩဝါဒပေးကြလို့ဘာများဩဝါဒပေးကြလို့လဲဩဝါဒဆိုရင်သူတော်ကောင်းတွေအသိတော်ကြတယ် ဩဝါဒကိုသဘောမကျတာဉာဏ်ပညာမရှိဘူးဉာဏ်ပညာရှိတဲ့သူကကိုယ်ငယ်တဲ့သူပဲဖြစ်ဖြစ်ကြီးတဲ့သူဩဝါဒဆုံးမပေးမလို့ဟောကြတယ်ဟောဗာမြန်ဆုံးမမလဲနာဂနဲ့နဲ့ဟာနာဂလိုက်နာဖို့အဲ့နဲ့တင်ပြောပါဆိုသဘောကျတာပေါ့ပါချားမဟုတ်ဘူးဘယ်ဟိုတော့စီပွားရေးတွေအမှန်ကောင်းတယ်သူတင်စီပွားရေးအောင်တော့ဖောက်ပွားရေးလည်းမလုပ်ရဟန်းဂေါရမနဲ့ မြတ်စွာဘုရားလုံးပြောအရဟံကောရမသူ့တပည့်တွေကိုကျွေးမွေးလူနန်းတာနဲ့သင်စီပွားရေးကြီးရော့ပေါ့နောက်၄၅ရက်ကြာရင်တင်မှာစားကြအောင်ကြာမှာမဟုတ်ဘူးအဲ့ဒီလောက်တောင်မှစီပွားရေးတွေချို့တယ်အောင်သင်လူတန်းပေးကမ်းနေလို့ရှိရင်တက်စီပွားရေးကခုမှမပြန်သင်တို့အိမ်အောင် စားကြရရှိမှာမဟုတ်ဘူးအရဟံကောရမနဲ့တန်ဃာတို့တွေမလာခင်နဲ့ပြိတ်ပင်လိုက် သင်စီဝါရေးပြန်လို့ဓမ္မသင်ပြန်ချမ်းသာလေဒါပဲသင်ပြီးမဲ့ဩဝါဒအဲ့ဒါဟုတ်တယ်အဲ့ဒါသင်ချမ်းသာပြီလို့ပြောတာသင်ဟာတော့မိုက်တဲ့နတ်ပဲသင်လိုနာမျိုးတရားဖြစ်ဖြစ်တစ်ထောင်ဖြစ်ဖြစ်တစ်သိန်းဖြစ်ဖြစ်ငါရဲ့သနာတရားကိုမတုံ့လို့နိုင်ဘူးယရဏသုံးပါးကိုစော်ကားတဲ့အတွက်သင်ဟာငါအိမ်မှာမနေတိုက်ဘူးဘူးချက်ချင်းဆင်းသွားတယ် ဟောပုံပဲအဲသောတာပန်ဒဂါကြီးကပြောတော့အဲ့နာမနေနိုင်ဘူးကလေးတွေလက်ဆွဲပြီးဆင်းတော့ဘုဒ္ဓတာနော်ယောဂီဓမ္မပဒတွေမှာအများကြီးပဲတကယ်ဘုဒ္ဓနဲ့ဘုဒ္ဓရဲ့မာယာမာဆိုဓမ္မပဒပိလိကသုံးပုံပေါ်ပြချဲ့ပြောတယ်ဝိဇ္ဇနုပိကံပိလက်လက်လမ်းမိတာတော့ဘာပဒတော့မာယာမာတယ်လို့စတ်တော်ကြီးဆယ်ဘွဲ့ အဲ့ဒါကလေးတွေနဲ့တွဲပြီးတော့ဆင့်သွားအိမ်မှာမနေနဲ့ညရာသုံးပါးကိုစော်ကားတယ်နာဟာရင်မနေတယ်မနေတတ်ဘူးဘွာဘွာတော့အောင်ဆိုဆင့်သွားဆင့်သွားတော့နေတရားထိုင်နေရမရှိဘူးတဲ့ဟောအဲ့တော့ကဘာကြီးမှာအကျေကြောတွေတောင်းနေချောင်းနေနောင်းနေအများကြီးရှိတယ်နေတရားမရှိဘူးပဲရောသူနေရာနဲ့သူ နေနေတဲ့ပုံကိုယ်တွေများလို့ထင်မှာပေါ့တချို့ပိတ်တာတွေဆိုလည်းတစ်ပင်အောင်မှနေရချို့ဆရာတော်ကြီးတွေကတွေ့ရတာဆရာတော်ကြီးတွေနောက်ကလိုက်သွားပစက်ငယ်ပေါ်ရတော့ဆရာတော်ကြီးတွေနောက်ကလိုက်ရတယ်ခဏကလေးယူကြွယ်ကလေးယူကြွယ်အဲမကြွမလို့ဘူးတစ်ပင်အောင်မလို့ဖိုင်ပိတ်တယ်ဘယ်လိုမျှဝေတာခဏခဏမျှဝေတာခွန်ရဲ့တူတလားပိတ်တော်နာ မင်းတို့မရဘူးလားညဘာလို့မခေါ်ဘူးလားမခေါ်ဘူးတဲ့ဘာလို့မခေါ်လဲဒီနေရာကနေပြီးဒီနေရာရောက်သွားမှာဆိုတကယ်တွေ့တဲ့ဆရာတော်ကြီးပြန်ပြောပြတာဟုတ်လားအမင်းကဝါသေးပင်အောင်မမို့လို့ထိုင်နေပင်မော်တက်နေပါအပင်မော်မှာပြည့်နေတယ်တက်လို့မရကဲတော့ကရအောင်ဘောင်းလားအဲကိုမသိနိုင်တဲ့ဟာကြီးအများကြီးပဲ တို့နန္ဒကားတွေဆိုတာဟိုပင်လေထဲမှာမှရှိအောင်တို့ဘုံပေါ်မှာအများကြီးရှိနတ်ကလုံးတွေရှိတယ်ဒီပေါ်တို့မမြင်ရဘူးဘုရားတယ်တော်မှာအဲ့ဒါကြီးပေါ်လာတယ်ညမှာနတ်ကလုံးတွေရှိတယ်ဒီညမှာနန္ဒကားတွေရှိဒီညမှာယက္ခကုံတွေရှိပဂရိမျက်စိနဲ့ဘာမြင်မလဲရိုးရိုးသောတောင်လောကကြီးရှင်မနဲ့အံ့ဩဖို့ကောင်းတယ်နော် လောကကြီးကအံ့ဩဖို့ကောင်းတယ်ဆိုတော့ဒီလောကကြီးအကြောင်းကိုအကုန်အစင်သိတော်မူတဲ့လောကဝိဓုဆိုတဲ့တို့မြတ်စွာဘုရားဉာဏ်ဒီလိုမကောင်းဘူး။ဒါသိပ္ပံဆရာတွေမသိနိုင်။အပေါ်ယံပဲသိလို့ရတယ်။ပါဏဗေဒရုခဗေဒအစတရားတွေတစ်ပင်နေဘာဘာဘာဘာတစ်ပင်အကြောင်းပဲဒီတစ်ပင်မှာဘာရှိသိပ္ပံသမားတွေမသိနိုင်။ဒါမခွဲနိုင်။ ဒီတစ်ပင်ကဘာမျိုးနွယ်ဘာတတ်တွေပါတယ်အဲ့တော့သိက္ခာနည်းနဲ့ပြီးကြဒီတစ်ပင်မှာယုတ်ကလေးရှိသလားတရဲရှိသလားသူတို့သိပါအဲမသိဘူးတဗုဒ္ဓဘာသာတွေသမထအောင်တဲ့ပုဂ္ဂိုလ်တွေတရားလက်ဆောင်တွေသိတယ်ဒီတစ်ပင်မှာဘာရှိတယ်နတ်ဆိုရင်လည်းနတ်ရှိတယ်အာနတ်မှုတရဲရှိတယ်ဂုံသိတယ်အဲဘုရားဘာသာရဲ့စွမ်းအားနန္ဒ ဘုရားတရားတော်ကိုလိုက်နာလို့ရှိရင်အနန္တစွမ်းအားအနန္တစွမ်းအားအနန္တနဲ့ပြည့်စုံတဲ့မြတ်စွာဘုရားတရားတော်နာကြားလို့စီးပူးပဲအာထုတ်ကုန်ရမတရားမတော်ဘူးလားမတရားတော်တယ်ရိုးသေးသေးလေးလေးစားစားနဲ့80ကျိုးသားတို့ဟောတာနာတာရစွန်ပြပဲရှိပြရတယ်အများကြီးကြ သိတရားတွေကအများကြီးပဲတို့သိတာတွေကနည်းနည်းလေးသိတာနှမ်းသိလောက်လောကမှာသိတရားတွေကအများကြီးယာဝတကဉ္ဇေယဒါဝတကညာနံလောကကြီးမှာသိတရားတွေအများကြီးရှိသလောက်မြတ်စွာဘုရားရဲ့ဉာဏ်တော်ကလည်းအကုန်သိတယ်အပညတဉာဏ်တော်လေသိတရားတွေအများကြီးရှိအကုန်သိရုံးစုံအစမတန်ကျွမ်းကြမရှိအကုန်သိ အဲ့လိုသိဖို့လည်းဘာလို့ရှိပါပြားသုံးတယ်အနည်းဆုံး၄တည်ရှိတဲ့ကဘာတသိန်းဖြစ်ရဘယ်အတွက်လဲဆိုတော့မြတ်တတ္တဝါရဲ့အတွက်ဘုရားသူ့အတွက်ဆိုရင်သူ့ဗေဒရှင်သိဘဝမှာလည်းနိဗ္ဗာန်သွားပြီမျက်စိလည်းလမ်းမပြီးတော့ရောင်းတောင်းပေါင်းတောင်းဖြစ်နေတယ်တို့လိုဝိဒါဒနာအာကြီးတဲ့ပုံစံတွေအတွက်ဘာဖြစ်ရတာဟုတ်လား အဲဝိဇ္ဇာတဏအာကြီးတော့လမ်းပြောက်ဘယ်သွားမှမသိဘူးနိဗ္ဗာန်သွားမဲ့လမ်းကတော့ပြောက်ပရိသန်နေနေရမဲ့လမ်းကတော့ရှင်းနေတာပဲပွင့်နေတာပဲအဲ့ဒါတေးလိုက်ပရိသန်နေနေလိုက်တေးလိုက်ပရိသန်နေနေလိုက်တေးလိုက်ပရိသန်နေနေလိုက်အဲ့ဒါနဲ့ပဲကုလတိဒုက္ခရောက်အဲ့ဒါပရိသန်နေလွတ်တဲ့နိဗ္ဗာန်ကိုရောက်အောင်ကြိုးစားဖလား ဟိုညာအတွက်အခြေခံကံကိုနည်းနည်းလေးအာမထုတ်ပါသေးတဲ့ပုဂ္ဂိုလ်တွေအာထုတ်ဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်ကံကိုပြစ်ပယ်မှာဆိုဝိပဿနာတရားတွေကများလာတော့ပြောဝိပဿနာကိုပြောရင်ပြောရင်နဲ့အစွန့်ရောက်ကံလို့နေတဏှာရှင်မှာပေါ့ကွာကံပြတ်မှာကံပြတ်တာအနတ္တမအနတ္တမတွေကမပြတ်တာ ဘုဒ္ဓဘာသာကိုမရသေးဘူးနဲ့ကုသိုလ်လုံးဆရာမလို့ကောင်းဘူးကုသိုလ်လုံးဆရာမလို့ကုသိုလ်လုံးနဲ့တန်မြာလဲမယ်ဆိုတော့ငါးပါးမောက်သွားတယ်ကုသိုလ်မလို့ရကုသိုလ်ကတော့မရအာကုသိုလ်ကတော့လုံးလုံးမလုံးလို့ဖြစ်ကဲရောအလုံးသွင်းရဘာဖြစ်လို့ဖြစ်လောဘဒေါသတွေဖြစ်နေမလားအဲရောညံဖွင့်တာရောနေတိုင်းတရားနာထားတာ ဝိပဿနာတရားတွေအားထုတ်တာဉာဏ်ပညာအတွက်ဗျာလလဘအတွက်လုံးမှာမဟုတ်ဘူးဉာဏ်ပညာအတွက်နေ့တိုင်းတရားနာထားတာနှလုံးသွင်းလိုက်တန်းပေါ်တယ်လောက်တရားအားထုတ်နေတာမှသူလောဘဒေါသတွေခန္ဓာမကျေဘူးလားဗျာအေးလောဘဒေါသကုသလအကုအေးအကုသမူလတရားသုံးပါနှလုံးသွင်းရလည်းပဲခဏခဏမမှားဘူးလား အဲ့တော့ကုသိုလ်မလုပ်ရင်ကုသိုလ်ကတော့မရအကုသိုလ်ကတော့လိုလိုရတယ်အဲ့တော့အပယ်ရောက်ဖို့မကျင်းနေဘူးလားကုသလကုသလံဇာကုသလကုသလံဇာတော့ယဟန္တာပြောတာဗျာအရဟတမအရဟတကိုရမှာကုသိုလ်အကုသိုလ်ပယ်နေတာဘုရားဗမက်ပါဘုံမမရသေးပဲနဲ့အကုသိုလ်လို့တန်တရားရှိမယ်ဆိုတော့ငါးပါးမောက်ပေါ်တာ ကုသိုလ်ကတဏ္ဍာရှိတာမဟုတ်ဘူးဘလူကရှိတယ်မင်းတို့အဲ့ဒါမဖြစ်နိုင်ရင်နေသုံးမကပ်ဘူးမင်းတို့ဘလူကတဏ္ဍာရှိတာတော့ဒိဋ္ဌိတဏ္ဍာမလားရောယူအေးခဏခဏနာထားတာနှလုံးသွင်းမှာရောယူနေ့တိုင်းနာထားတာဒါလေးတွေကဝိတ္တုတိမက်တွေပါလေမဟုတ်ပါဘူးရှင်မဟုတ်ပါဘူးခက်ခဲခဲမဟုတ် ကုသိုလ်ကမဉ္ဇဉ်ပုံညာကိုထောက်ပံ့ပေးတယ်အဲ့ဒီကုသိုလ်ပေါ်မှာလူလေကြတဲ့ဒိဋ္ဌိတဏှာကသန္တရာဝင်ရှိသေးတာနော်အဲကုသိုလ်ပယ်လို့မရကုသိုလ်ပယ်တော့အဲ့ဒါပယ်ကြမှာကုသိုလ်ကလုံးဝမတတ်နိုင်တော့အလားတိလဘာဝနာဘုံညကရိယာဝတ္ထု7ပါးအတတ်နိုင်ဆုံးသွားအကုန်သုံးပြီးတော့လောက်အောင်ကုသိုလ်ပယ်လို့မရအောင်ပယ်ရမှာဒိဋ္ဌိတဏှာပယ်ရမှာလေ အဲဒိဋ္ဌိအနာပယ်ရမယ်အကုသိုလ်တွေကိုပယ်ရမယ်ကိလေသာတွေကိုပါအောင်လုပ်ရမယ်အရဏမိသားစုတွေလက်ဆွဲပြီးတော့သွားတယ်မြို့ဆောင်နဲ့ချီသွားတယ်အဲ့တော့ထေကြီးကနေချလို့သူအောက်ကိုဆင်းလာတယ်အဲ့ဒါထေကြီးကိုတောင်းမှမေးပါအာမေယရဏသုံးပါးကိုဆော်ရတာပဲငါသွားမတောင်းမယ်မြို့ဆောင်နဲ့အဲ့ဒါနမင်းကြီးလေးပါးရှိတာသွားတယ် ဒီပဲတဘိုးရှိတာတဘိုးရှိတယ်တဲ့ရောရစဉ်းစားကြည့်တာဘာဖြစ်လို့တဘိုးရှိမှန်းအဲအတိတ်တုန်းကအတိတ်တုန်းကအခုကတော့ယန္နာသုံးပါးကိုစော်ကားနေတာနော်အတိတ်တုန်းကအတိတ်တုန်းကအခုလိုဘောင်းဘာလာလို့နှက်ဖြစ်တာပေါ့ဗျဟုတ်တယ်မလားအဲကမ္မစိတ်ကံညော့အဲ့ဒါ နာမည်ကြီး၄ပါးရှိတော့နာမည်ကြီး၄ပါးလည်းပဲအားလိုက်မပြောနဲ့မေရဏသုံးပါးကိုစော်ကားတာပဲအဲ့လိုပြောနေဒါနဲ့တရားမင်းကြီးကတက်သွားတရားမင်းကြီးတက်သွားတော့တရားမင်းကငါလိုက်ပြောနေမေရဏသုံးပါးကိုစော်ကားတာဒါမင်းနဲ့မင်းကိုကြံကြံတစ်ခုပြေးမယ်ကြံကြံတစ်ခုပြေးမယ်အဲ့ဒါလုံးကြည့် မသူ့ကျွေးပြန်မဆက်တဲ့ပုဂ္ဂိုလ်မင်းကစည်ရင်ကြိုင်အောင်ဆောင်ပြီးတော့အဲ့ကျွေးတွေအကုန်လိုက်တော့ဆက်ရှိခဲ့တယ်လေတောင်းပြီးတော့ဖန္ဓာတွေကိုထည့်အဲ့ဒါကရေထဲမျောပါသွားတဲ့ဒီငါမြကန်နဲ့မျောပါသွားတဲ့အဲ့သတိကြီးရဲ့ဆက်ရှိခဲ့တယ်မင်းရဲ့တကိုးနဲ့ပြန်ယူယူပြီးတော့ဖန္ဓာတိုက်တဲ့ထည့်ခြားခြားနေရာတွေမှာပိုင်ရှင်မဲ့တဲ့ဥစ္စာရှိတယ် တချို့ဥစ္စာတွေမမောပြီးတော့ချွတ်ရေကြီးထဲမှာမြုပ်သွားဒါသမီးတွေတောင်မပြောမြုပ်သွားမြုပ်သွားတော့တချို့လည်းပဲအဲ့ဒီမှာကျွတ်တုံမွေတို့ဖြစ်တရေတွေဖြစ်ပေါ့နောက်ကျတော့လည်းအချိန်ကြာတော့သိကြတာပိုင်ရှင်မဲ့ကျွတ်တုံမွေတွေမြေကြီးထဲမှာရှိတယ်တကိုးနဲ့ကြည့်နေရပိုင်ရှင်မဲ့တဲ့ကျွတ်တုံမွေတွေကိုမဲ့အဲ့ဒါဆက်ရှိကလေးလောက်ရှိတယ်အဲ့ဒါမင်းတကိုးနဲ့ယူယူပြီးတော့အဲ့ဒီသေးကြီးရဲ့ဘာနာတိုက်တဲ့ပြန်ထက် ထက်ပြီးတော့မှမင်းသွားတောင်းမှအဲ့ဒါဆိုရနိုင်တဲ့အကြောင်းရှိတယ်အကြမ်းမင်းအကြံဉာဏ်ပေးတယ်အကြမ်းမင်းအကြံဉာဏ်ပေးလိုက်တော့မှအာတရားမင်းရှိမှာအဲ့ရလောက်ပါပဲဆိုပြီးခိုင်ကြမ်းလာကြမ်းလာပြီးတော့ရှင်ရင်ကြိုင်အောင်ဆောင်ရနာတပဲတိကြီးရဲ့ရှင်ရင်ကြိုင်ပေါ့တကိုးရှိတာရှင်ရင်အောင်ဆောင်ပြီးတော့ကျွေးမပေးသေးတဲ့လူတွေရှိအကုန်လိုက်တော့ကျွေးတွေပြန်ရရှစ်ရှစ်ကလေးရ အဲ့ကျွေးတွေမှာဗန္ဓာတွေနဲ့ထက်နောက်တစ်ခါမှာကမ်းပြိုလို့မျောပါသွားတဲ့ကျွေးတွေမျိုးတို့သောသူတကူနဲ့ယူဘုန်းနဲ့ယူပြီးတော့ဗန္ဓာတွေနဲ့ပြန်ထက်နောက်တစ်ခါပိုင်ရှင်မဲ့တဲ့ကျွေးတွေမျိုးတို့ယူယူပြီးတော့ဗန္ဓာတွေနဲ့ထက်ဘုံထက်ပြီးတော့မှနာတပင်တည်းရှိရှိသွားသွားပြီကျွန်တော်ကတောင်းပန်တာပါညဗန္ဓာတွေထဲမှာသူ့ကိုတားဖို့အတွက် 78ကလေး78ကလေး78ကလေးသုံးထည့်ထားပါတယ်အမင်းတောင်းပါမင်းနဲ့အဲမြတ်စွာဘုရားသခင်ခွင့်ပြုပါတော့လက်ခံတယ်မြတ်စွာဘုရားရှိလိုက်ခဲ့နာတတိယမြတ်စွာဘုရားကအိနက်ကိုပေါ်သွားပေါ်သွားပြီးတော့မြတ်စွာဘုရားကမှအကျိုးအကြောင်းလျှောက်ဘယ်လိုမြတ်စွာဘုရားကိုဒီဒီအဲ့တော့မှရှ िख ိုးဆရာတော်ကတော့ရတနာသုံးပါးမုံနေတာ ဒီထဲကိုကျွန်တော်သုံးမမလာလို့ရှိရင်အဓိကတော့ဘုရားနဲ့တန်ခါတော်တွေကြွမလာလို့ရှိရင်သူအေးဆေးဆေးနေရမှာပေါ့ဒါမျိုးဥတော်မှာကြားမင်းအားကျွန်တော်သုံးမကိုကြီးညိုတဲ့ကျွန်တော်သုံးမကိုစောကရင်လိုက်မပြောရဘူးအဲဒီတော့မှကျွန်တော်သုံးမရဲ့ဆွမ်းအောင်အဲဒီတော့ထိုက်တော့ဘောပေါက်ပါအဲ့တော့တကူကြည့်တာကြည့်တာပဲဉာဏ်ပညာကတစ်ပိုင်းပဲ တကယ်လို့သာအဲ့ဒီနတ်ဟာတော်ထဲမှာမပါဘူးယောဂီယောဂီတို့စဉ်းစားယောဂီတို့လိုကံကံရဲ့အကျိုးကိုကြကြနာနာသဘောပေါက်ဒနာသုံးပါးရဲ့ဂုဏ်တော်ကျေးဇူးတွေကိုသဘောပေါက်မယ်ဆိုရင် ခုနလိုရဟန်းဘောဓမနဲ့တန်ဃာတော်တွေမကြွတင်နဲ့မလာတင်နဲ့မလူနဲ့အဲ့လိုပြောကြမှာသူအဲ့လိုပြောပြတယ်ဆိုရဲကံကံရဲ့အကျိုးကို သိလို့လားမသိဘူးသိလို့ပါတကူကတတ္တဉာဏ်ပညာကတတ္တဒါတော့ဝိပစ္စဗုဒ္ဓဘာသာဝိပစ္စဝါဒမှာအဲဒါဝိပန်ပညာကြီးရဩတကူကြည့်နေတာပဲတို့တဲ့သိမှာပဲမှတ်တမဲ့ဟာတကူကြည့်တာကြည့်တာပဲတကူကြည့်တာနဲ့သိတာနဲ့ခြားတကူကြည့်ပြီးသိတာလည်းရှိတကူကြည့်မသိတာရှိလူလောကမှာလည်းကြည့်ပါလားကိုကြည့်တဲ့လူမရှိဘူးလား ပစ္စည်းဥစ္စာကြောင့်ญาတွင်းကြောင့်အောက်လမ်းပညာတွေကြောင့်ဒီကိုကြီးညာတွေမရှိဘူးလားဒီကိုကြီးပေမဲ့လို့အာဟုသူတွေလုံနေလည်းမရှိဘူးလားအဲ့ဒါကံကံရဲ့အကျိုးကိုတိတိကျကျသိလို့လားမသိဘူးကျွလဘမကောင်းတဲ့ပညာတွေနဲ့မကောင်းတာတွေတော့ပြောလိုက်ရင်သိပါတယ်ပြောမှာသိပါတယ်ပြောမှာ ဒီဘက်လည်းပြောပြီးတော့မကောင်းတာတွေဆက်တယ်မကောင်းတဲ့ပညာကိုစွန့်နှမစွန့်မကောင်းတဲ့ပညာနဲ့မကောင်းတာတွေတော့ကံကံရဲ့အကျိုးကိုနှစ်နှစ်ကမယုံကြည်လို့ပေါ့ဟုတ်တယ်မလားကံကံရဲ့အကျိုးကိုနှစ်နှစ်ကကယုံကြည်ရင်ကောင်းတာတွေလုပ်ချင်မှာယင်းထဲမှာကြောက်ဟောအကုသိုလ်ကဒုက္ခပေးမဲ့တရားပဲအခုလည်းဒုက္ခပေးရင်လည်းအခုဒုက္ခပေးလည်းနောက်ဒုက္ခပေး အာဟုတဘာဆိုးကျိုးပေးတယ်တာဝဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်နဲ့တော့ဆိုးကျိုးပေးမယ်ဒီမြတ်တဲ့တာဖို့ဒီမြောက်တဲ့ဘုရားစရရအမှန်တန်ရှောင်းနေရာကုအလိုမသိသိဒီမြတ်ပစ္စည်းပို့ကျင်တဲ့စိတ်ရှိမြတ်မြင်မှာဆိုလို့ကဲရမှာဆိုလို့မဟုတ်သိသိမသိသိကိုပို့ကျင် မတရားမယူခြင်းမှုမတရားမလုပ်ခြင်းဒိန်လည်းတောက်ပြစ်တာတွေလည်းမလုပ်ခြင်းမြတ်သားများလည်းမပြမားခြင်းကားမျိုးသမီးမျိုးလည်းမပြမားခြင်းလိန်ညာလည်းမပြောခြင်းရည်တည်တာလည်းမတော့ခြင်းသိရင်လေဒေချာမသိတဲ့ပြောတော့ပြစ်ချင်တာဖြစ်သွားတော့လုပ်ချင်တာလုပ်တာလုပ်ချင်တာလုပ်တော့လည်းပဲဒုက္ခရောက်ပေါ်တာပဲရှိတယ်သိတဲ့သူကတော့ရှောင်းတယ်မဉဏ်ဖုန်ဉဏ်မရသေးတော့လည်းပဲသုဒ္ဓမယဉဏ်စိတ်ဓာမယဉဏ် မြတ်စွာဘုရားရဲ့တရားတော်ကိုနာကြားပြီးလေ့လာဘောပေါက်တဲ့လူလွတ်ပဲဖြစ်ဖြစ်အိမ်အောင်နဲ့ဖြစ်ဖြစ်ဘာကုလို့တကယ်ဘေးဒီညာနေအန္တရာယ်တွေပဲပိုင်မနေနေပြီလောကမှာဖြစ်တဲ့ဘေးဒီညာနေအန္တရာယ်တွေဟာလူတိုင်းဖြစ်တာမှမဟုတ်ပဲကိုဗစ်တွေလူတိုင်းဖြစ်ရတာဖြစ်တဲ့လူဖြစ်တာဖြစ်တဲ့လူဖြစ်ဘူးအာအမျိုးမျိုးပဲကြားပေးတို့ဆင်ပေးတို့တဏှတ်ပေးတို့လူတိုင်းဖြစ်ရတာ ဖြစ်တဲ့လူဖြစ်တယ်မဖြစ်တဲ့လူမဖြစ်ဘူးမယံမလွယ်တဲ့အခါလေးဘုံတွေပါနေပေါ့မန်တဲ့လူမှန်တယ်လွတ်တဲ့လူလွတ်တာဟုတ်တော့မလားကံကြမ္မာရဲ့သဘောကဘယ်နဲ့အဟုတ်ကိုပေါ့အခုလိုလုပ်ထားတဲ့ပုဂ္ဂိုလ်ကတော့ဘယ်နေရာသွားနေကျမ်းပါသိတယ်အကောင်းသူထိတ်ကောင်းသူထိတ်ပြစ်လိုက်အဲ့မကောင်းတာလုပ်တဲ့လူပေါ်သွားကြကံကြမ္မာရဲ့သဘောလေအဲအဲ့တော့သိကြတော့ အကုသိုလ်တွေဘေးရိယာနဲ့အန္တရာယ်တွေအနေနဲ့အမှန်ကြောက်တယ်။ဒါကတော့အကြမ်းမြင့်ပြောတာပေါ့ရော။အကုသိုလ်တွေကိုကြောက်တယ်ဆိုအကုသိုလ်ရဲ့အကြောင်းရင်းကိုကြောက်ဖို့မကောင်းဘူး။ရောတို့အဲ့လိုနှလုံးသွင်းရမယ်နော်။အကုသိုလ်တွေသူများတတ်တာသူများဥစ္စာကုလသူများသားများပြမရနေညာပြောတာယက်စီကတောက်တာကြောက်ဖို့ကောင်းတာပဲ။ဒီတရားနဲ့အန္တရာယ်ပဲပဲ။အဲ့လိုဆိုလို့ရှိရင် အဲ့ဒီအာဟုသူတွေဖြစ်ကြောင်းပိုကြောက်ဖို့ပေါ့။ဒီမှာပဲလေးပါအမနာဆဲရတာပဲကြောက်စရာကြီးပဲ။ဟာပဲလေးပါလူတိုင်းဆွဲချတာမဟုတ်ဘူး။လူတိုင်းကြတာမဟုတ်ဘူး။အာဟုသူရှိတဲ့ဒီမှာကြတာလေ။အဲ့တော့ပဲလေးပါကြောက်ဖို့တဲ့အာဟုသူပိုကြောက်ဖို့မပေါ့။အဲ့ဒီအာဟုသူဖြစ်ကြောင်းကပိုကြောက်ဖို့မပေါ့ဗျာ။ အဲကြောင့်မြတ်စွာဘုရားအတေဝနာစဘာလာနံလူမိုက်တွေညံတုံးတဲ့ပုဂ္ဂိုလ်တွေရင်းရင်းမပေါင်းနဲ့တတ်ဘူးလားမကောင်းတဲ့တက်တွေကိုအလုဆောင်ဖြစ်နိုင်ဘူးလားဟမ်အတေဝနာစဘာလာနံ38ပြမင်္ဂလာမှာနံပါတ်1ပဲစအောင်ပုဂ္ဂိုလ်အနေနဲ့ပြောရင်တော့လူမိုက်တွေပေါ့ဗျာတို့တရားအနေနဲ့ပြောလို့ရှိရင် အဲမေလျောဘောဆာမှုအာကုသိုလ်တွေပေါ့ဗျာမေလျောဘောဆာမှုကိလေသာအဝိဇ္ဇာတဏ္ဍာပေါ့မေလျောဘောဆာတာအဝိဇ္ဇာလေအဲတဏ္ဍာဝိဇ္ဇာတဏ္ဍာတွေဣဒ္ဓာတို့မစ္စရိယအဲဒီအကြောင်းရင်းနေပဲအဲဒီဝိဇ္ဇာတဏ္ဍာကြောင့်ဒိဋ္ဌိတဏ္ဍာကြောင့်လောဘဒေါသမောဟတွေကြီးထွားအနာတိပါဒအာရိဏညာနာတွေဖြစ်ရအကြောင်းရင်းအဲ့ဒါမေလျောဘောဆာအဝိဇ္ဇာတဏ္ဍာ ပုဂ္ဂိုလ်တွေနဲ့ပြောရင်လူမိုက်တွေပေါ့အခုလေအများတန်းကျွလွန်နေတဲ့လူမိုက်တွေရင်ရင်ကျေးကျေးနဲ့အောင်းနန်းနဲ့ခင်ပါခင်ဗျာပြောရတယ်ရင်ရင်ကျေးကျေးဝေစားလည်းတတ်တတ်ရရစိတ်ထဲကကောက်ကျစ်ရုပ်မာနေတဲ့ပုဂ္ဂိုလ်တွေအဲ့လိုပုဂ္ဂိုလ်လူမိုက်တွေပေါ့ဗျာအဲ့ဒါတွေကိုရှောင်ရမယ်အဓိကတော့ကိလေသာတွေအာဟုသူတွေလူမိုက်တွေဒီမှာအာဟုသူတွေရဲ့အကြောင်းကိလေသာတွေပေါ့ဟုတ်တယ်မလား ကိလေသာတန်ရှင်းစင်ကြအောင်မြတ်စွာဘုရားတရားတွေဟောတယ်ကိလေသာကြောင့်အာဟုလူညာအဲ့ဒီအာဟုလူတွေကြောင့်ပယ်လေးပါးရောက်သတ္တရာကျင်လေလေဒုက္ခမျိုးစုံနဲ့ကြုံရတာလေအဓိကအာဟုလူတွေကြောင့်မလားအေးအဲ့ဒီအာဟုလူတွေဟာကိလေသာတွေကြောင့်ဖြစ်ရတာမလားကိလေသာကင်းစင်တဲ့ယဟန္တာတွေမှာဖြစ်ပါတော့ဒီတော့အာဟုလူတွေမလားကုသိုလ်အကျိုးပေးတွေပါပယ်ပြီးသားဖြစ်သွားကိရိယာပဲဖြစ်တော့တယ်ယဟန္တာတွေ ကုသိုလ်ကံရလို့မရှိတော့ကရိယာဖြစ်သွားအဲ့တော့ကာမဘဝနိရောဓဖြစ်သွားဟုတ်လားအဲ့တော့ဇာတိနိရောဓဇာတိမလာတော့နတ်ဘဝမြန်မာဘဝမလာတော့ဘာမလာတော့ဆရာကတိန်ချုပ်နေတယ်ရုပ်နာနေချုပ်နေသွားတယ်အဲ့ဒီရောက်အောင်လို့စောရင်းတဲ့ဒီဝိဇာတဏအမှန်ဆိုးရတဲ့ကြောင်းပဲဒီသူ့ကြောင့်ဒီပိဋိတာကြောင့် အကုသိုလ်ဖြစ်ရအကုသိုလ်ကြောင့်မျိုးမျိုးဒုက္ခတွေကြုံရအဲ့လိုပိုင်ပိုင်နိုင်နိုင်သိပြီဆိုလို့ရှိရင်အကုသိုလ်ရှောင်မယ်ကုသိုလ်ပေါင်းတွေတက်နေနေကြိုးစားတော့သူအဲ့လိုမသိလို့ဘုရားရဟန္တာကိုပြင်မာတာမလားအဲ့တော့မှမြတ်စွာဘုရားလာကြတော့တဲ့အဲ့ဒီနတ်နာရမင်းတထေးကြီးတို့မြတ်စွာဘုရားဟောကြားတော်မူတယ်ဒိဗေရတော့မကောင်းမှုအကုသိုလ် လုပ်ထားပေမဲ့အဲ့မကောင်းမှုအာဟုသူအကျိုးပေးခြင်းမတန်သေးလို့ရှင်မကောင်းမှုအာဟုသူလုပ်ထားဆိုလည်းကောင်းကျိုးချမ်းသာတွေတွေ့မြင်နေရတယ်နတ်မိသားစုကြည့်ပါအခုအာဟုသူတွေသူလုပ်နေပြီနဲ့အကျိုးပေးခြင်းမတန်သေးတော့ဟောတော့လုပ်ခဲ့တဲ့ကုသိုလ်ကောင်းမှုကြောင့်မျက်စိတွေနဲ့ခံစားဆန္ဒနေရတယ်လေမကောင်းမှုပြုလုပ်တော်သူတွေလည်းပဲ မကောင်းမှုကံတွေအကျိုးပေးခြင်းမတန်သေးလို့ရှင် ကောင်းကျိုးချမ်းသာတွေတွေ့မြင်ရတယ်အရှင်ခါ၌ကတဲ့မကောင်းမှုအာကုသိုလ်ကံတွေအကျိုးပေးလေတော့ထိုခါ၌မကောင်းမှုအာကုသိုလ်ပြုလုပ်တော်သူဆိုးကျိုးတို့မြင်ရလေတော့သူကခံစားရလေတော့မကောင်းမှုအာကုသိုလ်တွေလုပ်နေပေမဲ့အဲ့ဒီအာကုသိုလ်တွေအကျိုးပေးဖို့အချိန်မတန်သေးလို့ရှင်ကောင်းကျိုးချမ်းသာတွေတွေ့ရတယ် နည်းနည်းတယ်နော်ယောဂီတို့သေးသေးချာချာနှလုံးသွင်းမှာအခုအကုသိုလ်တွေဥမာဟောပြောဒီပြောကိလေသာတွေနဲ့ချိန်နေချုံမြစ်ချင်းတော့မသိတာပဲကောင်းကျိုးချမ်းသာတွေကောင်းမှုတွေအကျိုးပေးနေတာတို့လူဘဝဆိုလည်းပဲလူနဲ့ပတ်သက်တဲ့ကောင်းကျိုးချမ်းသာတွေစာဝန်တွေပြည့်စုံမိမိရောဘဝဆန်းဆန်းနဲ့လူတွေများသောအားဖြင့်ချိန်ချုံနဲ့ဇာတ်လမ်းတွေကြည့်လိုက် ကိလေသာတွေဖြစ်လိုက်ဇာတ်နဲ့ဖြစ်လိုက်ကိလေသာတွေဖြစ်လိုက်မေတ္တရောပောစနေလိုက်အာမမသိတာတည်းအတိတ်ကကုသိုလ်တွေအကျိုးပေးနေဟလားဘောင်းကျိုးချမ်းသာတွေပဲသူတွေ့နေနေရမကောင်းတာတွေလုပ်နေပေမဲ့လို့လည်းပဲအဆောင်ပါဆောင်နဲ့ဖရာတကားလို့ကျောင်းတကားလို့မလေးကုသိုလ်ရှင်ညိလို့လို့တခါတည်းနဲ့ထင်ပေါ်နေတာမကောင်းမှုလို့တော့ဘယ်သူမှသိမှမသိတော့ဒါပဲနဲ့လို့ အဲ့ဒီမကောင်းမှုကနေအကျိုးပေးဖို့ချိန်တန်းလာပြီဆိုရင်တော့ဒုက္ခတွေကြီးကျယ်မြောင်းနိုင်လားပါပောပိပတ္တိဗဒ္ရံယာဝပါပနပိစတိယရသပိစတိပါပံပါပောပါပါဏိပတ္တိယာဝအကျဉ်းမြတ်လောက်သောကာလပတ်လုံးပါပံမကောင်းမှုသီနာပိစတိအကျိုးမပေးသေးတာဝထုံမြတ်လောက်သောကာလပတ်လုံးပါပောပိ မကောင်းမှုအကုသိုလ်ပြုလုပ်သောသူသည်လည်းပဲဗတ္တရံကောင်းကျိုးချမ်းသာတွေကိုပတ္တတိတွေ့မြင်ရပါပေ။ယရာစအကျင်ခါ၌ကပပမကောင်းမှုသည်ပစ္စတိအကျိုးပေးလေတော့အထအထိုးအခါ၌ပါပေါ်မကောင်းမှုအကုသိုလ်ပြုလုပ်သောသူသည်ပါပါဏိဒုက္ခဆင်းရဲမျိုးစုံတို့ကိုပတ္တတိတွေ့မြင်ရပါလေ။ဤဒီဤကဲ့သို့ဘဂဝါသုံးလောကထောထားမြတ်စွာဘုရားသည် အဝေါ်စာကရုဏာရှိသောပညာအဖြင့်ကောင်းစွာမတွေ့ဟောကြားတော်မူခဲ့ပါပေတည်းမကောင်းမှုအကုသိုလ်တွေပြုလုပ်နေပေမဲ့မကောင်းမှုတွေအကျိုးပေးဖို့ချိန်မတန်နေလို့ရှင်။ကောင်းကျိုးချမ်းသာတွေပြုနေရလိမ့်မယ်။ အဲ့ဒါမြတ်စွာဘုရားရဲ့ဉာဏ်တော်၁၀ပါးတည်းမှာဘာလို့ဆရာတော်ဘုရားကြီးဟောတာကမ္မဝိပါကဉာဏ်တော်ဆိုတာရှိတယ်အနာဌာနကောသလဉာဏ်တော်တို့ပါပကမ္မဝိပါကဉာဏ်တော်ပฏิပဒာဉာဏ်တော်တို့တပ္ပဒဂာမိနိပฏิပဒာဉာဏ်တော်တို့ဉာဏ်တော်၁၀ပါးရှိအဲ့ဒါကမ္မဝိပါကဉာဏ်တော်မြတ်စွာဘုရားရဲ့ရွှေဉာဏ်တော်ဟာ ကုသိုလ်အာကုသိုလ်အကျိုးပေးပုံတွေရောအကျိုးပေးမဲ့အချိန်တွေရောပုံသိကမ္မတမာဒါနအဲ့တော့ဘယ်လိုအကျိုးပေးမလဲတို့တာမန်အနေနဲ့သိရင်တော့အာကုသိုလ်ကဆိုးကျိုးပေးတယ်ကုသိုလ်ကကောင်းကျိုးပေးတယ်ကံနဲ့ပတ်သက်လို့သိတရားလေးနော်အကုသိုလ်ကဆိုးကျိုးပေးတယ်ကုသိုလ်ကကောင်းကျိုးပေးတယ်ဒါကတော့တာမန်သိကြတယ် အဲမြတ်စွာဘုရားအဲ့ဒါလည်းမကဘူးဓာတ်တဲ့အသေးစိတ်ဒီအဲ့ဒီမှာဝိပ္ပတိသံပတိနှမျိုးရှိဂတိဥပတိကာလပယောဂ၄မျိုးဝိပ္ပတိရှိရယ်သံပတိရှိဥမာအာဟုသူလုပ်ထားတယ်အာဟုသူတွေလောက်ကိုင်းနေတယ်နေတဲ့အာဟုသူတွေလောက်နေတာပဲဒါပဲနဲ့လို့သူကသံပတိ၄မျိုးနဲ့ပြည့်စုံတယ် ချက်ချင်းဆိုးကျူးမပေးနိုင်ဂတိဥပတိကာလဘယောကဂတိဆိုတာကောင်းတဲ့ဂတိပေါ့လူဂတိနတ်ဂတိပေါ့နုဿဂတိဒီဝဂတိခုနသားနတ်ပြောင်းနတ်သားဖြစ်နေလေဂတိအနေနဲ့သူဂတိကောင်းတော့ဂတိရောက်ကာလမြတ်စွာဘုရားပွင့်ထွန်းတဲ့သာသနာပြုဆိုတော့ကာလကောင်းတဲ့ကာလပေါ့တံပတ္တိလို့ခေါ်တယ်ဟုတ်လား ဥပတိရုပ်ဆင်းရင်ကဘယောကလုံလာဝရိယကိုပြောတာအဲသူအကုသိုလ်တွေစိတ်ထဲမှာကြံပြီးပြီးတော့ဘုရားတရားကိုပြမတော့ဒီမှာဂတိကကောင်းတဲ့နေရာရောက်ချိန်ခါလည်းကောင်းတဲ့ချိန်ခါဖြစ်အဲ့ဒီလိုတန်ပတ္တိ၄မျိုးကနေပြီးတော့သူ့ကိုကိုယ်ကြီးစောင့်ရှောက်ထားလို့ရှင်အကုသိုလ်တွေလုပ်နေပြီမဲ့ အဲ့ဒီအာဟုဆိုတွေဟာသူ့အဆိုးကျိုးမပေးနိုင်သေးဘူးအာဟုဆိုအဆိုးကျိုးပေးတယ်တာမအဖြစ်ပြောရင်လေအတိတ်တုန်းကလုပ်ထားတဲ့အာဟုတွေရှိတယ်အခုပြစ္ဆုတ်ပန်လုပ်တဲ့အာဟုတွေလည်းရှိတယ်ဂတိဥပတိကာလပယောဂဂတိကကောင်းတဲ့ဂတိအောင်နေတဲ့ကာလကလည်းကောင်းတဲ့အချိန်ပါဥပတိကလည်းပဲသူတရားဆိုင်ရာယုတ်ညာမန်းဆိုင်ရာကောင်းတာပေါ့အဲ့ဒါနေကောင်းနေချင်း တစ်ချက်ကျိုးမပေးနိုင်ဘူးဒါပဲနဲ့ပယောဂမှာသူကဝိပ္ပတိဖြစ်ပယောဂကသူလုံးမဝိရိယနဲ့ယန္နာသုံးပါးကိုစော်ကားတယ်ပြောဆိုနေတယ်မလားအဲသူဆိုးကျိုးပေးတော့ဆိုးကျိုးပေးမယ်ဆိုတဲ့အတိုင်းပေးခါငါ့အိမ်မှာမနေနဲ့မြင့်ပြည့်ချင်းခွက်သွားတယ်အဲဆိုးကျိုးဖြစ်တာမလားအဲချက်ချင်းပဲချက်ချင်းကြီးသူနတ်တက်ကနေစုတည်ပြီးတေမသွားသေးဘူးဒီမှာဂတိကောင်းနေတယ် ကာလာလည်းကောင်းနေတယ်ဥပတိလည်းကောင်းတယ်ပြောကပျက်စီးတော့ဟောထိုက်လျောက်တော့ဆိုးကျိုးတွေ့တာကုသိုလ်ကောင်းမှုတွေလုပ်ထားပြီမဲ့အဲဝိပတ္တိနဲ့ကျုံနေရတယ်ကုသိုလ်ကချက်ချင်းကျုံမပေးနိုင်အတိတ်တိတ်ကအကုသိုလ်တွေလုပ်ခဲ့တယ်ပြစ္ဆုတ်ပါမှာကုသိုလ်ကောင်းမှုလုပ်ကုသိုလ်ကောင်းမှုလုပ်နေပြီမဲ့အဲ့လိုဝိပတ္တိ၄မျိုးပေါ့ ဂတိဥပတိကာလပယောဘအဲ့လေးမျိုးနဲ့ကျုံနေတယ်လေကုသိုလ်ကောင်းမှုပါချက်ချင်းကောင်းကျိုးချမ်းသာမပေးနိုင်ဘူးအတိတ်တိတ်ကအကုသိုလ်တွေကဆိုးကျိုးပေးဖို့ချိန်တန်တော့လာပြီးဆိုးကျိုးပေးဘုရားယဟန္တာတွေတော့မဝိကျွတ်စားတယ်မှာဘုရားမှာအကောင်းဆုံးပဲဘုရားယဟန္တာတော့ကောင်းတာတော့မရှိတော့ဟုတ်လားမြတ်စွာဘုရားခါနာရတယ် မြတ်စွာဘုရားဆွဆွဲခါရတယ်အဲမြတ်စွာဘုရားနောက်ပြီးဆို1ဒေါ်လာဝကျွေးတွေခါရတာသူကအခုလိုပေါင်းမှုတွေပြည့်စုံမှုနဲ့အတိတ်တိတ်ဝကျွေးတွေရှိလို့ရှိရင်လည်းပဲအဲ့ဒီဝကျွေးတွေကြောင့်ပေါင်းညိုချမ်းသာရပ်တန့်သွားတယ်သူပေးကွမရသေးဘူးယောနာဘိန်တလေးနဲ့ပြည့်စုံပေါင်းမှုတွေဇက်တိုက်လို့ဇက်တိုက်လို့နေဘူးအတိတ်တိတ်အကုသိုလ်ကံပါရမှာပေါ့ဒါကြောင့်မလို့ကျွေးလည်းမရဘူး မြုပ်ထားတဲ့ရွှေတွေမူတွေလည်းရေထဲမျောပါသွားအဲ့ဒါကြောင့်မလို့သူသူတာဟုတ်ပရမအကောင်းသားတွေသူတွေနဲ့တန်ဃာတော်တွေကတော့အကောင်းသားပဲဖြစ်ပါတယ်ဘုံတော်တော်တွေအားလည်းလူတွေလူတဲ့ခါကြတော့ဝတ္တမှုဘုံကြီးအင်းဖြစ်ပါကံရဲ့အကျိုးပေးအခြေအနေကိုပြောတာနော်ကံရဲ့အကျိုးပေးအခြေအနေ ဒီသဘောတွေကိုမသိလို့ရှိရင်ကံပေါ်မှာတန်တရားဖြစ်သွားတယ်ကုသိုလ်ကောင်းမှုတွေလုပ်နေပါရဲ့သားနဲ့ကွာကုသိုလ်အကုသိုလ်ဆိုတော့ဟုတ်မှာကုသိုလ်ကကောင်းကျိုးပေးတယ်အကုသိုလ်ကဆိုးကျိုးပေးတယ်ဟုတ်မှာဟုတ်ရဲ့လားတန်တရားတွေဖြစ်သွားတတ်တယ်နော်အတန်တရားဆိုတော့ဝိသိကိစ္စပဲဝိသိကိစ္စအဋ္ဌိကိုအားပေးတာဒိဋ္ဌိကလည်းဝိသိကိစ္စဝိသိကဝိသိကိစ္စလည်းဒိဋ္ဌိကိုအဲ့ဒါအပေရတောင်းမြစ်ဒီပဲ အတန်တရားတွေဝင်သွားပြီဆိုရင်ဉာဏ်ပညာမပွင့်နေတော့ကုသိုလ်ကံတော်မှပဲတစ်ခုချင်းရော့ရော့ရော့ရော့သွားတယ်မအကုသိုလ်တွေလုပ်နေပြီးတော့တစ်ချိန်ချင်းဖြစ်နေတယ်ကွာအကုသိုလ်ကဆိုးကျိုးပေးတယ်ဆိုဟုတ်မှမထင်ပါဘူးဘလို့တန်တရားတွေဖြစ်တတ်တယ်နော်ရော့ရော့အဲ့ဒါနဲ့ပတ်သက်လို့ဟိုအပမာဒမဂ္ဂဇင်းဓမ္မရတဓမ္မရတတော်ဝင်ရွယ်ရေးတဲ့ပုံမြင်ဒီမှာမောင်အေးနဲ့မောင်သေးဆိုတာရှိတယ် သူကျုပ်ပေါ့မောင်ရင်းနဲ့မောင်သေးမောင်အေးကတော့ကုသိုလ်ကောင်းမှုတွေအမြဲလို့ငယ်ချင်းမရမောင်သေးကတော့ဟိုကောင်းသက်ဒီကောင်းသက်ရက်တော့လို့သူကျုပ်ပေါ့ဗျာအဲဒီနေ့ကျတော့သူတို့ပညာတွေပါတွေသင်ပြီးတော့ပြန်လာတဲ့အခါကျတော့လမ်းမှာတစ်ပင်ကြီးအောင်ဝင်ပြီးတော့မိုးခိုတယ်လေမုန်တိုင်းတိုက်တယ်အတကိုင်းတွေပါတွေကြိုးကြ တို့ကြတော့ကုသိုလ်ပေါင်းမှုတွေအများအားလုပ်နေတဲ့မောင်အေးခေါင်းမော်တကိုင်းကြပြီမိတ်ဝါတကိုင်းရိုက်ခါဟိုရက်တော့ဖဲရိုက်လုပ်နေတဲ့မောင်ထေးကဖွက်ပြင်းနဲ့ခလုတ်တိုက်လို့ကြည့်လိုက်တော့ရွှေအိုးပြင်းသူကရွှေအိုးရအများအားကုသိုလ်လုပ်နေတဲ့မောင်ထေးရရွှေအိုးရအများအားကုသိုလ်လုပ်နေတဲ့မောင်အေးရတကိုင်းကျိုးကြတော့မိတ်ပါအဲ့နဲ့ မောင်သေးကသူရှိဦးလေးပိုက်လာသူနဲ့ကြောင့်လာပြမယ်ပေါ့လာတဲ့ခါကျတော့မမေ့တော့အဲ့ဒါပရိပါရိစိစေပြည့်စုံပြီးတော့အမေကုသိုလ်ကောင်းမှုတွေလို့လို့မင်းကျိုးပေးတာပေါ့ကွာတက်ကမ်းရမင်းကိုကျိုးပေးလိုက်တာကုသိုလ်ကောင်းမှုလို့မာတော့ရက်တော့ဖဲရိုက်လို့ရှူဦးတော်များသူတယ်အကုသိုလ်အကုသိုလ်ဆိုတာဟုတ်ပါဘူးဘာကိုလို့ချင်တာလုပ်ပြီးတာပါမယ်ဟာမဟုတ်ဘူးမောင်ရဲ့ ငါတို့ရဲ့တန်တရားဟောမှာဘိညာယသိရှိတယ်သွားမင်းအဲ့နာမှာယသိတစ်ပါးရှိတယ်သွားမင်းမောင်အေးကသူကုသိုလ်တွေအများကြီးလုပ်ပါတယ်နေ့တိုင်းနေ့တိုင်းလုပ်ပါတယ်မိဘနှစ်ပါးလည်းယူပေးပါတယ်ဒါနသီလဘာဝနာလည်းလုပ်ပါတကိုင်းကြိုးကြတော့သူကောင်းမော်ကြမိသွားတယ်ဟိုရက်တော့ဖဲရိုက်နေတဲ့မောင်ထေးကြတော့တကိုင်းလည်းလွတ်တယ်ရွှေအိုးတော်များသေးတယ်ယူပြီးအဲ့ဒါဘယ်လိုဖြစ်တာလဲကုသိုလ်အကုသိုလ်ဟုတ်မဟုတ်ရဲ့လား ဗိညာယတိယသူတို့ဘဝကိုပြန်ကြည့်တယ်မင်းတို့နေဦးမင်းတို့ကြောင်းငါကြည့်ဦးမယ်ကြည့်လိုက်မောင်အေးမင်းဟာငငယ်ရွယ်ရွယ်နဲ့သေဖို့ကံပါလားမင်းကခုဘဝမှာသာကုသိုလ်ကောင်းတွေလုပ်ပြီးသူတော်ကောင်းဖြစ်နေတာမင်းကခုဘဝတော်တော်ဆုံးခဲ့တယ်ပေါ့မင်းအာဟုသူတွေကြောင့်ငငယ်ရွယ်နဲ့သေဖို့ကံပါလားမင်းဒီဘဝမှာမိဘနှစ်ပါးလုပ်တွေ့တယ်ဒါနသီလဖောင်းတယ်ကုသိုလ်ကောင်းတွေလုပ်လို့မင်းသေလောက်မဲ့ဟာနည်းနည်းပါးပါခေါင်းကွဲရုံနဲ့ မင်းရရကြည်သွားတာကုသိုလ်အကုသိုလ်ကိုမေတ္တာနဲ့မဖြစ်နဲ့မင်းအတိတ်ကအကုသိုလ်လုပ်ခဲ့သွားတာတွေ့တာမင်းအခုလုပ်တဲ့ကုသိုလ်ကံကြောင့်မသေးပဲနဲ့ဒါရရအောင်နဲ့ပြီးသွားတာမောင်ထိတ်ကြည့်ပါအောင်အေးမောင်ထိတ်ကြည့်တော့မောင်ထိတ်ကဘုဘဝသာသူကအယသမဖဲသမဖြစ်တာဟိုတော့ကသူကသူတော်ကောင်းကုသိုလ်တွေအများကြီးလုပ်ခဲ့တယ်တကယ်လို့သာဟိုတော့ကလုပ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေအကျိုးပေးမယ် မင်းဟာရွှေတော်ကြီးတော်များဖြစ်ရွှေအိုးမဟုတ်တကဘာလုံးမှာတစ်ထိပ်အကြီးဆုံးဖြစ်နိုင်မင်းဒီဘဝမှာရက်တော့ဖဲရရင်အဲ့ဒါရွှေတော်ကြီးမရမယ်ရှိုးသေးသေးလေးရအခုဆိုအာဟုတို့မှာတန်တဲ့မဖြစ်နဲ့တော်ဝင်နေအရေးဆရာဘတော်နေဗုဒ္ဓဝင်ရေးကြီးတာပဲပေါင်းပါအပမဒမေရှင်ရောဆရာတော်ဖျားကြီးရဲ့တရားတွေပဲကြီးပြတာအဲ့တော့ဓမ္မရတပုံမြင်များဆိုတာ အဲမှတ်သားစရာတွေအများကြီးပါအဲ့တော့ကုသိုလ်အကုသိုလ်နဲ့ပတ်သက်လို့ညစွာများဟောတာဟုတ်လားဗတ္တရောပိပတတိပါပံယာဝဗတ္တရဏပိစတိယရသပိစတိဗတ္တရံဗတ္တရောဗတ္တရာနိပတတိယာဝအကျင့်မြတ်လို့တော့ကာလပါလုံးဗတ္တရံကောင်းမှုကုသိုလ်သည်နပိစတိအကျိုးမပေးသေးဒါဝသူမြတ်လို့တော့ကာလပါလုံး ဝတ္တရောပိကုသိုလ်ကောင်းမှုပြုသောသူသည်လည်းပဲပါပမကောင်းမှုကိုမကောင်းကျိုးတွေကိုပတ္တတိတွေ့မြင်ရပါ၏ယရာစအကျဉ်ခါ၌ကပတ္တရံကောင်းမှုကုသိုလ်ကံဤပစ္စတိအကျိုးပေးလေတော့ယထဒုက္ခ၌ပတ္တရောကုသိုလ်ကောင်းမှုပြုလုပ်သောသူသည်ပတ္တရံကောင်းကျိုးချမ်းသာပြားပြားကို ပတ္တတိတွေ့မြင်ရလေ၏ဣတိဤကဲ့သို့ဘဂဝါသုံးလောကထိုထားမြတ်စွာဘုရားသည် အဝေါ်စာကရုဏာရှိသောပညာအဖြစ်ကောင်းသောမသွေဟောကြားတော်မူခဲ့ပါပေတည်းအခုတို့လည်းသေးသေးလေးဆိုပြီးတော့အထင်မသေးနဲ့အကျိုးပေးရင်ကြီးကျယ်ပေးတတ်တယ်ကုသိုလ်ကောင်းမှုကိုလည်းသေးသေးလေးဆိုပြီးအထင်မသေးနဲ့အကျိုးပေးတဲ့အခါအံ့ဩလောက် အကြီးအကျယ်အကျိုးပေးတတ်တယ်အဲဓမ္မရတ္တပုံမြင်ထဲမှာပဲအဲ့ဒီမှာဟိုမြို့တစ်မြို့မှာမြို့တစ်မြို့မှာတပုံနေထတဲ့အခါကျတော့ဘုံနေထတော့ရောသူရောသားတွေကတော်ရဲသွားပုံပါတော်ရဲသွားပုံတော့အမှကျောင်းထိုင်ဆရာတော်ရှိရှင်ဘုရားဒီလိုတို့ ကုန်လုံးတော့လည်းသွားပြေးရတော့မယ်ဒီကုန်ကြီးထားအဲ့တော့အရှင်မြတ်ပြည်တော်နဲ့လိုက်ခဲ့ပါဆွမ်းလောင်းမဲ့လူရှိတော့အာဆွမ်းလောင်းမဲ့လူရှိတဲ့နေပြည်ဒီမှာဈေးတွေရှိတယ်ဘောဓိတွေရှိတယ်ဒါတင်ငါ့ကိုတရားအရှင်းလုပ်ရမယ်ဆွမ်းလောင်းမဲ့လူရှိတဲ့တေရနဲ့တေရာနေရမယ်အပြောကြီးပြောတဲ့တွေကဘုံနေထတော့ထွက်ပြေးရတော့အဲ့လိုထွက်ပြေးတဲ့အခါကျတော့အဲ့ဒီတန်ခါတစ်ပါးပဲညာသင်္ကဓာတ် အဲဆုံးခံတဲ့အခါကျတော့မောင်တော်သူတော်သားတွေတယောက်မှမရှိတော့ဘလူးမှလောင်းမဲ့လည်းမရှိတရက်လည်းဆုံးမြတရက်လည်းဆုံးမြရေတောက်နေနောက်ကြတော့ဟိုဘက်တော်တဲ့ဆုံးခံထွက်ကြည့်မယ်ရလို့ရညအဲ့တော်တဲ့မှာယုံစိုးနိုင်အဲ့ယုံစိုးနိုင်ကြည့်ရငါတယောက်လုံးရှိပါရဲ့တားနဲ့တန်ဃာတစ်ပါးဆုံးပြတ်မတင်တော့ဘူးငါလည်းပြည်အောင်ဆုံးလောင်းဆုံးလောင်း ဆိုတော့ရှင်ဘုရားလောင်းတွေကိုဆုံးမမကြောက်ပါနဲ့ဗျာရှင်ဘုရားကြောင်းတတိယလာလောင်းမယ်ရှင်ဘုရားရဲ့လုံုံရေးရောဆုံးအာဟာရတော့ကတတိယတောင်းယူပါတယ်ဗျာရှင်ဘုရားကြောင်းပါပဲအရှင်လေးတွေလုပ်ပြီးတော့ရှင်ဘုရားအာထုတ်မတရားအာထုတ်ပါအဲ့ဒါဆုံးမခံရတော့ဘူးဆိုကြောင်းပါပဲနေဟိုကတခါကြီးရလာလိုက်ရုပ်စိုးကြီးရလာလာကတဲ့အခါကျတော့ဘုရားအာထုတ်ဝိပဿနာတရားတွေအာထုတ်ပြီးလည်းမညံဖုန်ညံတော့မရသေးဘူးပေါ့ အထုပ်ပါများလာတဲ့ခါကျတော့ဉာဏ်ပညာတွေတော့ရင်းကျက်တယ်ဒီလိုသွန်းတဲ့ကြီးကနေတဲ့နေတဲ့ငါဆွမ်းလာတော့တယ်။ဒီနေ့နှစ်နှစ်မက10နှစ်ရှိတာသူအထုပ်။10နှစ်ရှိပြီလေဘုရားကြီးမညာပုံညာမရသေးဘူး။အခုစိတ်ထဲမှာပေါ်လာဒီလူကနာမည်ကဘိုးရှိတယ်သူ့ငွေကြီးဘူး။ဒီများတွေဘယ်လိုမှဆုံးလောင်းမဲ့တယ်မရှိဘူးငါ့ကိုမှလာလောင်းနေတယ် ဒါအတိတ်ကသူ့ကိုတော်တော်များရဲ့မြင်ကြည့်တယ်အဲ့ဒါနဲ့ဒုက္ခနာမြေဆွမ်းလာသူကခါကြတယ်ဒဂါကြီးဒဂါကြီးကတကုန်းရှိတယ်ဘိုးရဲ့ကိုလို့ဆယ်တင်လုံးလုံးဆုံးမခံပဲနဲ့သုံးဆောင်ပါဘိုးကကုသိုလ်ပေါင်းတယ်ဘုရားယဟန်တွေပြန်သူပြဘုလူလာကုသိုလ်တွေမြောင်များစွာရှိခဲ့တယ်လားအဲ့ဒါဒဂါကြီးတကုန်းနဲ့ကြည့်ပြီးပါဦးတပည့်တော်ကနတ်ဖြစ်ပေမဲ့လို့တကူမကြည့်ကြပါဘူးခင်ဗျာနည်းနည်းပဲသိတယ် ဒါပဲလေအရှင်ဘုရားနောက်ဘဝဘာဖြစ်ခဲ့လဲဆိုတာသူသိတယ်ဗျာရှင်ဘုရားကုသူကနည်းနည်းသေးအရှင်ဘုရားသဘောထားကြီးကြီးနဲ့နားထောင်ပါဗျာပြီးတော့ပြောပြပါအေးပြောပါနားထောင်ပါအရှင်ဘုရားဟောတော့ကဒီတိုင်းပြည်မှာပဲမင်းမှုတာတို့ဖြစ်ခဲ့တယ်အမှုတာဖြစ်တော့အခွန်နေပါလေကောက်ဖို့အတွက်လာတော့တတိအိမ်မှာတဲတယ်ဒီအိမ်မှာတော့တတိကမင်းမှုတာနေဆိုတော့ အောင်မမချက်ပြုတ်ပြရတာပေါ့ရက်ဒီသာဒီပါဒီတောက်တယ်မနေ့မိုးလင်းတဲ့အခါကျတော့အောင်မမချက်ပဲကြက်သားသူသောပိုင်နဲ့သောပတ်သမီးသူပါချက်ပြီးပို့ကြိုင်းနေတော့ဘေးနာဖွေးမာလေးကောင်ကအနံ့မွေးတော့စားကြတော့နားတယ်အဲ့ဒါကမူးယူပြီးထားလာတဲ့မင်းမှုကခုနတန်ခါရဲ့အင်္ဂါမဖြစ်ခင်ကဖြစ်ခဲ့တဲ့ဒီပေါ့အဲ့ဖွေးမာကိုစိတ်ဆိုးပြီးတော့ဖွေးမာမြစ်ထားတဲ့ငါလာပါ ဒဲနဲ့ပေါင်းလို့ဒဲရှာတော့ဒဲမတွေ့ဘာပဲဒုတ်တွေ့လဲဒုတ်နဲ့ပေါင်းလဲဒုတ်ချာလည်းမတွေ့အဲ့နဲ့သူစားဖို့နေဆုပ်ထားတဲ့သောဘဓမင်းနဲ့ပိတ်ပေါင်းဘာတော့တဲ့ပြပတော့ခွမဝန်တာသောဘဓမင်းကိုက်ပတ်ပြီးအဲ့တော့ဒုတိယအလောက်ကြမှာသူစားလိုက်တော့ဟာတော်ကောင်းပါတော်ကောင်းတာပဲသောဘဓမင်းကမှုတ်ပြီးတော်ရရတာရှိတာပဲအဲ့တော့စိတ်ပြောင်းသွား ဩကွင်းမလေးစားလို့ပဲငါပြစ်လိုက်တဲ့မင်းတို့သူစားသွားတယ်ငါဌာနပေါ်လေအဲ့လိုပြီးတော့သူဆက်စားဆက်စားပြီးတော့အဲ့မှာကိစ္စတွေပါလေပြီးသွားတဲ့အခါကျတော့သူနေရာဌာနကိုပြန်လာပေါ့လေပြန်တဲ့သူ့တို့ပြန်တဲ့အခါလမ်းမှာတောအုပ်ဖြတ်သွားတောအုပ်ဖြတ်သွားတော့အဲ့တောမှာဓမြတွေတခုတွေကဆောက် ကြောင်မင်းစုကိုတတ်ပလိုက်တာသေပြီးတော့အရှင်မြတ်ဓမ္မပြန်လာပြီးလူဖြစ်တယ်တဲ့ဒီမျိုးမှာလူဖြစ်ပြီးတော့အခုအရှင်မြတ်ယဟန်ဖြစ်လာတယ်အဲ့ဒီခွေးမလေးကိုစိတ်ဆိုးပြီးတော့ပထမပြစ်လိုက်တယ်။သမင်းကလေးတစ်ခဲပဲရှင်မတူဘူးတဲ့။ဘာမှမလုပ်ဘူး။အဲ့ဒီအလှကြောင့်အရှင်မြတ်ဆယ်နှစ်လုံးလုံးဆုံးမခံရပဲနဲ့သုံးဆောင်ရတယ်။အဲ့လိုပြောလိုက်တော့အခွေးမလေးကိုပထမတော့စိတ်ဆိုးတယ်နောက်တော့ စားပါစေဆိုတဲ့စေတနာပါအဲ့ဒီလိုခွေးမလေးကိုလှမ်းပြလိုက်တဲ့ဒီသမင်းတုပ်ကလေးတော်သမင်းလုံးသမင်းစုပ်ကလေးတော်မှရှဲနေလုံးလုံးဆုံးမခံပဲနဲ့ငါသုံးထောင်ရတယ်ဘေးရန်လည်းကျင်း။အော်အလှူဒါနတော်တော်အောင်းဖို့ကောင်းပါ။အဲစိတ်ထဲမှာပိဋိပတ်တိဖြစ်။ကိုရစာကြီးပေါ်ဖြစ်နိုင်ဘူးလား။အဲဒါယောဂီတို့ကြားနာနာလှူဒန်းနေတာမဟုတ်ဘူး။ ဒီခွေးမကိုလှုပ်ပိတ်ပြလိုက်တာအဲ့ဒါစိတ်ထဲမှာဒီလောက်ကလေးသွန်းတဆုပ်ကလေးကသေချာကျွေးတာပေါ့အဲ့လိုလွတ်ပြလိုက်တော့မှဒီလောက်အကျိုးကြီးရင်သီလသမာဓိပညာလေးရှာမိနေကြတန်ခါတွေကိုယူရမယ်လူတွေကိုယူရမယ်ဘလုံးများအကျိုးကြီးလိုက်မလဲညာပွက်ဆယ်နှစ်လုံးလုံးအားထုတ်လာတာဟုတ်အတိတ်တုန်းကကုသိုလ်နည်းပေမဲ့ပြစ္ဆုတ်ပါမှာထူးထူးသားနေတယ် အဲ့ဒါအဲ့ပေတိကိုတခါပြန်ပြီးဝိပဿနာရှုလိုက်လူကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးနည်းနဲ့ရှုလို့ရှုနေတဲ့ရဲ့အဲနေတဲ့တဲ့နေတဲ့တဲ့နေတဲ့တဲ့ဝန်တဲ့ဝန်တဲ့ဝန်တဲ့ဂျူနိမန်ဒီကိုမမေ့ခြင်းနဲ့နော်ယောဂီအဲယောဂီကဝိပဿနာယောဂီနားထောင်ယုံနေနဲ့ပြိမသွားဘူးမေတ္တာရဝိပဿနာရှုနိမန်ဒီကိုရအောင်နှလုံးသွင်းရ အဲ့လိုရှုလိုက်တာနဲ့ပဲလေးမဲ့လေးဖို့ရယဟန္တာဖြစ်သွားတယ်ဟောဇာတော့အဲ့ဒါရုပ်တို့စဉ်းစားကြည့်ဒီဟာလေးရှုရုံနဲ့လေးမဲ့လေးဖို့ရတာဘာကြောင့်ဖြစ်မလဲဆယ်နှစ်ဆယ်မို့အားထုတ်တာလေအာရောရီတို့ခုချက်ချင်းထပြီလို့ဖြစ်တာမဟုတ်ဘူးရောရီဟုတ်လားအဲဒါကြောင့်မလို့တို့အားထုတ်နေတာတိတ်မထူးပါဘူးဒီလိုဒီလိုပါပဲဆိုအားမငယ် ကိုမသိပေမဲ့လို့ဉာဏ်ပညာတွေတက်နေတယ်နော်ယောဂီဒေသေချာချာနားထောင်ပါယောဂီကံအကြောင်းကမပြောမပြီးလို့ခြေခံအနေနဲ့ပြောရယောဂီတို့ကဒီဉာဏ်ဘက်ကိုမိမိတို့လုံနိကံကြီးကိုကျွမ်းကျင်အောင်နှလုံးသွင်းရဟလားပိဋိပြစ်လာတာလည်းပဲသူအထုတ်တတ်တယ်ဝိပဿနာ10နှစ်တောင်အားလို့ပါအဲယောဂီတို့လည်းပဲဝန္တာတရားဝန္နေတရားတစ်ခါလည်းမကြုံအောင်လား အဲဝမ်းသာတာဝမ်းလဲတာနဲ့တည်းပြီးသွားလို့ရှိရင်များသောအားဖြင့်လောဘဒေါသတွေဖြစ်နိုင်တာဝမ်းသာတရားဆိုရင်လောဘဖြစ်မှာပေါ့ဗျာများသောအားဖြင့်ဝမ်းလဲတရားဆိုရင်ဒေါသဖြစ်မှာပေါ့အဲဝမ်းသာတရားဝမ်းလဲတရားဝိပဿနာရှုတိုင်းဝိပဿနာဉာဏ်မဲ့ဉာဏ်ပုံဉာဏ်ရနိုင်တယ်ဒါဝယူရမှာရောဟလားအဲ့တော့ဟိုနှစ်သက်တယ်ဝမ်းသာတယ်အဲ့ဒါကိုသူရှုတယ်ပြီးတော့အရှုခံနေလဲပြောင်းပြောင်းနေတယ်ရှုဉာဏ်နေလဲပဲပြောင်းပြောင်း ပြောင်းပြောင်းနေဆိုပြက်ပြက်နေတာပဲလေအပြက်တင်မြန်မာများတော့မုံပဲရုပ်တင်နေတယ်ဟုတ်လားညင်းငွေတယ်ပေါ့ဗျာညင်းငွေပါများလို့ရှိရင်ဆုံးပဲပြက်ပြက်တယ်ရောရှုမြန်တယ်ရောအကုန်ဆုံးသွားမယ်ပေါ့ဗျာအဲ့တော့မညံပုံညာပေါ့ဗျာနောက်တစ်ခါထပ်ရှုနောက်တစ်ခါထပ်ရှုလေးမဲ့လေးဝလေးခါရှုတယ်လို့လေးမဲ့လေးဝရတယ်ပြောတာကတော့လွယ်လွယ်လေးရင့်ထားတာ10နှစ်နော်ယောဂီ အဲဆွန်းလောင်းမဲ့လူမရှိကြတော့မှအသေးခံပြီးတော့ကြောင်းမှနေခဲ့ဆွန်းလောင်းမဲ့လူမရှိလည်းနေရေတောက်နေမယ်သေနေသေပြီဇေဒီယင်္ဂနာဘုဇေဒီကိုတန်ရှင်းလို့ကျိုးပေးတယ်နော်ရောရအဲဇေဒီတန်ရှင်းလို့ရတယ်ဇေဒီယင်္ဂနာဘုဆိုတော့ဘောဓိပင်နေလည်းပါတယ်တန်ရှင်းလို့ဟောနောက်ပြီးတော့ကုပ္ပဒနာတရားလည်းနေတိုင်းအာထုတ်တယ်၁၀နှစ်လုံးလုံးကြိုးစားအာထုတ်တာအခု ယုတ်သောကြီးပြောလိုက်တာနဲ့တခါတည်းပီတိဖြစ်ပီတိတခါရွှေတခါတည်းတန်းပြီးတော့မညာပုံညာရအဲ့တော့ဆယ်နှစ်လုံးလုံးကြိုးစားထားတဲ့အာမအေးအဲ့ဒါကိုမြင်သိကြယောဂီတို့လည်းပဲအခုနှစ်နဲ့ခြီးပြီးလုပ်နေတာပဲလနဲ့နှစ်နဲ့ဆယ်နှစ်15နှစ်နှစ်20အချီးနှီးမဖြစ်ဘူးတစ်ချိန်ချိန်ကြလို့ရှိရင်ခဏလေးဖြစ်သွားမဟုတ်လားအဲအခုအချိန်မတန်သေးလို့မဖြစ်သေးဘူး ကုသိုလ်တော်မှကြည့်ပါလားကုသိုလ်အကုသိုလ်အချိန်မတန်သေးရင်ကုသိုလ်အကျိုးမပေးသေးဘူးလေအနာတပေသတိကြီးနေတိုင်းလူနေတာကျိုးပေးဖို့အချိန်မတန်သေးတဲ့အခါကျတော့ရှိပိသပစ္စည်းပါထရှုံးသွားရေထဲကိုဆက်ချက်ကလေးပါသွားကျွေးတွေကဆက်ချက်ကလေးမရဘူးဒီကြားတဲ့နတ်ကလာပြီးနာသုံးပါးကိုပြစ်ပဲမရှိရှောက်မွဲသွားလိမ့်မယ်စားကြတော့မကြံမဲ့နေလိမ့်မယ်သိုးရိမ်ကြုံဟဟလားအဲ့ဒါဇွဲရှိရှိနဲ့ဆက်ပြီးလူနေတာ ဟောအခုအကျိုးပေးဖို့အချိန်တန်းလာတဲ့ခါကျတော့ဟောပြန်ရဆက်ရှိကလေးဆက်ရှိကလေး၃ပါတော့ပြန်ရအခုနတ်ကိုလည်းဖះရှင်ခေါ်သွားတော့ဖះအဲ့ဟောလိုက်တဲ့အခါကျတော့အဲ့တရားနာပြီးဆုံးလဲဆုံးနတ်လည်းတောင်ကြရရစိတ်တွေလည်းငြိမ်းနေတော့ခဏလေးပဲသူလည်းမညံပုံညာရသွားတယ်။နတ်တော်ကယရဏသုံးပါးကိုပြမတဲ့နတ်သောတာပန်ဖြစ်သွားတယ်ဟလား။ အဲ့လိုယရနာသုံးပါးပြမားတဲ့ပုဂ္ဂိုလ်တော်မှသောတာပန်ဖြစ်နိုင်သေးတာတို့ကယရနာသုံးပါးအမြဲတမ်းကြည်ညိုနေတာလေပို့ပြီးမဖြစ်နိုင်ဘူးလားရောအေးပို့ပြီးဖြစ်နိုင်တယ်သူစိတ်ရှည်ဆွဲတန်တည်ကြီးခံဖို့ပဲလိုတယ်နော်စိတ်လည်းရှည်ရမယ်ဆွဲလည်းတန်ရမယ်တည်ကြီးလည်းခံရမယ်အဲ့လိုဆိုရင်တစ်ချိန်ချိန်မှာဖြစ်ဖို့တော့မရင်းနေဘူးလားဗျာအေးအဲ့ဒါကြောင့်မလို့စေရနာ စေနာတရားကောင်းရင်ကံပေါင်းအဲ့ဒီကံကနေပြီးတော့မေတ္တာကိုကျေးဇူးပြုတယ်အများရဲ့အကျိုးကိုလိုလားတဲ့စိတ်ဟလားမေတ္တာကျေးဇူးပြုတော့မေတ္တာစွမ်းအားကြောင့်သမာဓိဉာဏ်မြန်ဆန္ဒရသမထစွမ်းအားကြောင့်မို့တမင်ဟာဒီလည်းပါတာပေါ့ဘုဒ္ဓမာတော့အများနဲ့ဆက်ဆံတော့မေတ္တာကိုအဓိကပြောတာဟလားမေတ္တာစွမ်းအားကြောင့်သမာဓိဉာဏ်မြန်အဲ့သမာဓိတခါထပ်ပြီးတော့ပရိပဌာန်၄ပါးနဲ့ရှုလိုက်တော့တစ္ဆာဆိုတော့မဉ္ဇဉ်ပူဏမရနိုင်ဘူးလား အဲဒီကုလိုပေါင်းတို့လည်းပဲကိုရကိုရရှိမှတ်တော့အဖြစ်မဉဏ်ပူဉဏ်တွေရကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားရဲ့ငါးကြီးဆိုပြီးသိညာရပေါ်တိုင်းမပြတ် ဘေကွေမပမဒထာမပစ္စာဝိပတိတာရိနောအဟုဘုထယံဟောမာကံနုသာသနိသာရဝေနှလုံးပျော်ပြောင်းဥသူတော်ကောင်းတို့ဇာယထရှုကြကုန်တော့မှတ်ကြကုန်တော့ပွားများအထုကြကုန်တော့မာပမဒထာမိမိလျောလျောပုဗ္ဗဆသမနေကြကုန်လေပစ္စာခွန်ကောင်းလွန်ပြီးတော်နောင်ခါကာလ၌ ပစ္စတေယညောင်ဆောင်လဲလျောင်းရာ ဖြစ်သောနောင်ခါကာလ၌ဝိပတိတာရိနောရှေးရခင်အခါကအာမထုတ်ခဲ့ရလေခြင်းဟူ၍ရှေးရခင်အခါကမဉ္ဇဏ်ဘုံဉဏ်တို့ရသည့်အထိအာမထုတ်ခဲ့ရလေခြင်းဟူ၍နှလုံးမသားရာခြင်းဒီမှာအဟုဝထမဖြစ်ကြပါစေကုန်လေတရားဤကဲ့သို့သတိပေးရခြင်းဒီအမာကံသုတိထိုတာမြတ်စွာဘုရားတို့ဘုရားသခင်ဆုံးမဖြစ်ပါပေ၏ နုသာသနီလိုအင်းနှုတ်ပြထုံများဖြင့်သုံးညပဲနေဆုံးမတော်မူချက်ပါပေသည်အလုံးကြားကြသမျှအာ Thank you.